ဘုံဘုံတို့အခုတရားဒေသနာများဟောကြားကြမယ်၊နာယူကြမယ်အစီအစဉ်လေးကဓမ္မတောင်းလောက်ကနေပြီးတော့ကိုဗစ်ကာလစိတ်ဓာတ်ခွန်အားဖြင့်ဓမ္မကထာဒီယောဂဝေဒနာဇိုးနဲ့ရင်ဆိုင်တွေ့ကြုံနေကြတဲ့အခါကာလမှာမိမိတို့ရဲ့စိတ်ဓာတ်မှာခွန်အားတွေပြည့်ဝပြီးတော့ချမ်းချမ်းမာမာချမ်းချမ်းသာသာ ရင်ဆိုင်နိုင်ကြဖို့ မြတ်စွာဘုရားရဲ့အဆုံးအမများကိုအခြေခံပြီးတော့မမှန်ကန်ကန်သိနိုင်မြင်နိုင်ပြီးတော့မမှန်ကန်ကန်ရင်ဆိုင်နိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကိုဘေကာလစိတ်ဓာတ်ခွန်အားဖြင့်ဓမ္မကထာနော်ဒါဘုံဘုံတို့ဒါပထမပိုင်းဖြစ်မယ်ပေါ့ပြောချင်တာလေးတွေကနှစ်ပိုင်းလောက်ခွဲပြီးတော့ပြောမှပြည့်စုံမယ်လို့ထင်လို့ညနေပိုင်းရောက်မှဘုံဘုံတို့ ထပ်ပြီးတော့ပြောတာပေါ့နော်တော့ပြောဖို့အကြောင်းအရာလေးတွေခေါင်းထဲမှာစီစဉ်ထားတာလေးတွေမေ့သွားမှာဆိုလို့စာလေးနဲ့တို့ထားပထမဘာပြောခြင်းလဲဆိုတော့လောကကြီးကအကြောင်းအကျိုးလောကကြီးကိုဖြစ်ခြင်းတိုင်းဖြစ်တဲ့လောကကြီးမဟုတ်နော်အဲ့တော့အကြောင်းအကျိုးလောကကြီးဆိုတော့ကိုယ်စိတ်မှာဘာဖြစ်ခြင်းတလဲရတယ် ဖြစ်เสียအကြောင်းတရားတွေကိုသာကိုလှုပ်လိုက်ဖို့အရေးကြီးတယ်နော်ကိုယ်စိတ်ထဲမှာဘာမဖြစ်ချင်ဘူးလဲအဲ့ဒါလည်းရတယ်ဖြစ်เสียအကြောင်းတရားတွေကိုသာမလှုပ်ဖဲနေလိုက်ပေါ့ဖြစ်เสียအကြောင်းတရားတွေကိုလှုပ်မယ်ဆိုရင်ဖြစ်လာမှာပဲဖြစ်เสียအကြောင်းတရားတွေကိုမလှုပ်ဘူးဆိုရင်ဖြစ်လာမှာမဟုတ်ဘူးဟုတ်လားအဲ့တော့ဖြစ်ချင်တယ်ဆိုလို့ရှိရင်ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတဲ့နီလန်းကိုတော့သိဖို့လိုမယ်ပေါ့မဖြစ်ချင်ဘူးဆိုရင်လည်းပဲ ဘလို့မလုပ်ဖဲနေနိုင်မလဲဆိုတဲ့နီလန်းကိုဘုံဘုံတို့သိဖို့လိုတယ်ပေါ့အဲ့ဒါလို့ကိုဖြစ်ချင်တာတွေကိုဖြစ်အောင်လုပ်နိုင်ဖို့နီလန်းကိုမဖြစ်ချင်တာတွေကိုမဖြစ်အောင်เนาะလုပ်ဖို့နီလန်းဆိုတာဒီသာသနာကြီးမှာပဲအပြည့်အဝရှိနိုင်တယ်เนาะဒါလေးကိုအရင်စဉ်းစားသိချင်တယ်เนาะအကုန်လုံးကအကြောင်းအကျိုးလောကကြီးကိုဖြစ်ချင်တိုင်းဖြစ်တာမဟုတ်ဘူးကိုမဖြစ်ချင်လို့လည်းပဲမဖြစ်ဘဲနေတာမဟုတ်ဘူးဖြစ်เสียအကြောင်းရှိရင်ဖြစ်မှာပဲဖြစ်เสียအကြောင်းမရှိရင်မဖြစ်ဘူး တကူဖြစ်ချင်တာကိုဘလို့ဖြစ်အောင်လုပ်ရမလဲဆိုတဲ့နီလန်းကိုသိဖို့လိုတယ်ကိုမဖြစ်ချင်တာကိုလည်းပဲဘလို့မဖြစ်အောင်လုပ်ရမလဲဆိုတာကိုလည်းသိဖို့လိုတယ်အဲ့ဒီမှန်ကန်တဲ့နီလန်းတွေကိုမြတ်စွာဘုရားရဲ့အဆုံးအမတွေထဲမှာပြည့်ပြည့်စုံစုံ ရရှိနိုင်တယ်ပေါ့အဲ့ဒါဘုံဘုံတို့ဘဝရဲ့အလွန်ကံကောင်းတဲ့အချက်ပဲနော်အဲ့တော့ဒီနေရာမှာဒီကိုဗစ်ကာလမှာခန္ဓာကိုယ်ကျန်းကျန်းမာမာ ရှိသေးဖို့ စိတ်နှလုံးချမ်းချမ်းသာသာရှိသေးဖို့ဘုံဘုံတို့ဒီအကျိုးရလက်တွေကိုလူသားတိုင်းရကျင်ကြတယ်နော်အဲ့လိုရကျင်တယ်ဆိုလို့ရှိရင်လည်းပဲဘုံဘုံတို့ဟာရအောင်ဘလို့လုပ်ရမလဲဆိုတာကိုသိဖို့လိုတာပေါ့အဲ့တော့ဦးဇင်းတို့အင်္ဂုတ္တပါဠိတော်တတကနိပတ်ထဲမှာအိဋ္ဌဓမ္မတုတ်တံဆိုပြီးတော့မြတ်စွာဘုရားတရားဒေသနာတပုတ်ခေါ်ထားတာရှိတယ်လူလောကကြီးမှာ အလွန်တရာရနိုင်ခဲ့တဲ့တရားကောင်း10မျိုးတဲ့ဟုတ်လားလူတွေအလွန်မှလိုချင်တဲ့နှစ်သက်ကြတဲ့မျက်နှိုးကြတဲ့တရား10မျိုးရှိတယ်တဲ့အဲ့ဒီတရား10မျိုးထဲမှာကျမ်းမာရေးနဲ့ပြည့်စုံခြင်းဆိုတာကိုလည်းတစ်မျိုးအနေနဲ့မြတ်စွာဘုရားထည့်ဟောထားတယ်အခုကကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပြောနေတာကိုအဲ့ဒီသုတ်တံမှာမြတ်စွာဘုရားကကျမ်းမာရေးနဲ့ပြည့်စုံခြင်းကို တ္တဝါတွေဟာလိုလားကြတယ်တောင့်တကြတယ်ရကြင်ကြတယ်ဒါပေမဲ့လိုချင်တိုင်းရတာတော့လည်းမဟုတ်ဘူးရเสียအကြောင်းရှိမှကျမကြီးကောင်းမွန်ခြင်းဆိုတဲ့အကျိုးရလက်ကလည်းရနိုင်တာရเสียအကြောင်းမရှိဘူးဆိုရင်မရနိုင်အဲ့ဒါမြတ်စွာဘုရားအဲ့ဒီတုတ်တန်ထဲမှာကျမကြီးနဲ့ပြည့်စုံခြင်းဘလို့အကြောင်းတရားတွေနဲ့ပြည့်စုံရမှာတော့ဘလို့လေးဟောထားလဲဆိုတော့အတ္တပါယကိရိယာအာရောကျတပရိပန်ထော တင့်တင့်လျောက်ပတ်စွာမနေနိုင်မထိုင်နိုင်ခြင်းမစားနိုင်မတောက်နိုင်ခြင်းမတင့်တော်တာတွေကိုပြုလုပ်ခြင်းဟာကျမ်းမာရေးပျက်စီးခြင်းရဲ့အကြောင်းတဲ့တပ္ပါယကိရိယာအာရောကျတအာဟာရောတင့်တင့်လျောက်ပတ်စွာနေနိုင်ထိုင်နိုင်ပြောနိုင်ဆိုနိုင်သွားနိုင်လာနိုင်စားနိုင်တောက်နိုင်ဟုတ်လားတင့်တင့်လျောက်ပတ်စွာပြုမှုတတ်မယ်ဆိုလို့ရှိရင်အဲ့ဒါကျမ်းမာရေးနဲ့ပြည်စုံခြင်းရဲ့အကြောင်းတဲ့ဟောစဉ်းစားနော်လူတယောက်ကျမ်းမာဖို့မကျမ်းမာဖို့ အဲ့ဒီမှာမြတ်စွာဘုရားဟောထားပုံလေးဘလောက်တဘာဝကြတော့တင်တင်လျောက်ပတ်စွာနေတဲ့ထိုင်တဲ့စားတဲ့တောက်တဲ့သွားတဲ့လာတဲ့ဘာလို့မတော့ကျမ်းမာမယ်မနေတဲ့မထိုင်တဲ့မစားတဲ့မတောက်တဲ့မသွားတဲ့မလာတဲ့အဲ့ဒါဆိုရင်ကျမ်းမာရေးပျက်စီးမယ်ဒါကပြစ္ဆုတ်ပံအကြောင်းတရားကိုအဓိကမြတ်စွာဘုရားဟောတာဟုတ်တယ်နော်မစားတဲ့မတောက်တဲ့နေရာတွေကိုစားမယ်တောက်မယ်မသွားတဲ့မလာတဲ့နေရာတွေကိုသွားမယ်လာမယ်နော် ကိုကိုကိုကျမ်းမာအောင်ဘလို့နေရမလဲဆိုတာ လောက်တောင် မသိပဲနဲ့သိတော့လည်းပဲမလိုက်နာပဲနဲ့မှားမှားယွင်းယွင်းနေထိုင်ကြမယ်ဆိုရင်ကျမ်းမာရေးကဘာဖြစ်သွားမလို့ပျက်စီးသွားမှာအော်ဖိန်းစေးတွေထုတ်တဲ့ဆရာကြီးဒေါက်တာခင်မောင်လွင်သိရနော်သူပြောတဲ့စကားလေးတခုဘုံဘုံကသဘောကျတယ်ကျမ်းမာရေးဆုလက်ဆိုတာတော်တဲ့လူတွေမှရတာတဲ့ညံ့တဲ့လူတွေမရနိုင်ဘူး မတည့်ပါဘူးဆိုဟာမစားဘဲမနေနိုင်ဘူးဒါညံ့တာပေါ့ဒီနေရာမသွားသင့်ပါဘူးဆိုမသွားဘဲမနေနိုင်ဘူးဒါညံ့တာပေါ့ဟုတ်လားကျမရေးကောင်းအောင်ဘလို့နေရမလဲဆိုတဲ့နီလန်းကိုလည်းမသိဘူးတိတော့လည်းမလိုက်နာနိုင်ဘူးကိုယ်စိတ်ကိုမနိုင်ဘူးအဲ့လိုညံ့ဖျင်းတဲ့လူတွေကျမရေးပေါက်ပြန်ကျမရေးနဲ့ပြည့်စုံအောင်ဘလို့နေရမယ်ထိုင်ရမယ်ဆိုတဲ့နီလန်းကိုလေ့လာတယ်သိအောင်လုပ်တယ်သိပြီဆိုရင်လည်းအဲ့ဒါကိုလိုက်နာမယ်လိုက်နာဖို့လွယ်သလားမလွယ်ဘူးနော် အဲ့လိုကိုယ်စိတ်ကိုချုပ်ထီးနိုင်ပြီးတော့လိုက်နာနိုင်ကြတဲ့ကျင့်နိုင်ကြတဲ့လူတွေမှကျမ်းမာရေးဆိုတာပြည့်စုံတာ။ဒါကြောင့်သူပြောတဲ့စကားလေးမှတ်ထားနော်။ကျမ်းမာရေးဆုလက်ဆိုတာဘာလဲတော့တော်တဲ့လူတွေမှရတာညံ့တဲ့လူတွေမရဘူးတဲ့။ခုဒီမှာလည်းပဲမြတ်စွာဘုရားကျမ်းမာရေးကောင်းခြင်းရဲ့အနေအထိုင် အသွားအလာအစားအသောက်အကုန်လုံးတင့်တင့်လျှက်ပတ်အောင်နေတဲ့ထိုင်တဲ့သွားတဲ့လာတဲ့စားတဲ့တောက်တဲ့ရမယ်။ဒီစကလုံးရဲ့အဓိပ္ပာယ်အကျယ်ကြီးနော်။ ဒါမြတ်စွာဘုရားဘာကိုအဓိကဒီအကြောင်းတရားအနေနဲ့ဘယ်အကြောင်းတရားကိုအဓိကထားဟောတော့ပြစ္ဆုတ်ပံအကြောင်းတရားကိုအဓိကထားဟောတာဒါမဲ့လူဆိုတာကဒီပြစ္ဆုတ်ပံဘဝမှာဘဝကနေထဖြစ်လာတာမဟုတ်ဘူးအတိတ်ဘဝတွေဆိုတာရှိခဲ့တယ်အဲ့ဒီအတိတ်ကာလကပြုခဲ့တဲ့အပြုအမူတွေကလည်းပဲဒီပြစ္ဆုတ်ပံဘဝမှာအများကြီးလာပြီးတော့အကျိုးသက်ရောက်မှုရှိနေတယ်အဲ့ဒါကိုကြတော့မြတ်စွာဘုရားရဲ့တပ်ပယုဒဉာဏ်ထဲမှာအပြည့်အစုံမြင်နိုင်မယ်ပေါ့သို့တော့ဘုံဘုံတို့ကဗုဒ္ဓဘာသာဝင်တွေဖြစ်နေတဲ့တို့ကြောင့်ကံကံရဲ့အကျိုးအနေနဲ့ဟောလာတချို့ ကျမကြီးအလွန်ကောင်းတယ်ဘာမှသိပြီးတော့အထူးဂယုဆိုင်နေကြမလို့ဘူးဒေါင်လိုက်ကြကြဖြားလိုက်ကြကြဒူပေတံပေခံပြီးတော့ကျမကြီးအလွန်ကောင်းတဲ့လူရှိတယ်ဟုတ်လားတချို့အလွန်စောင့်ရှောက်တဲ့ကြားတွေကပဲချူချာပြီးတော့နေရတာမရှိဘူးလားအဲ့ဒါပါလေအတိတ်ကံကွာတော့နော်အဲ့ဒီအတိတ်ကံအနေနဲ့ကြတော့မြတ်စွာဘုရားကျမကြီးကောင်းခြင်းမကောင်းခြင်းကိုဘလို့ဟောတယ်ထင်လဲဘုန်းဘုန်းတို့အလွန်ထင်ရှားတဲ့သုလကံမဝိပင်ကတုတ်တန်ဆိုတာရှိရဲ့လေအဲ့ဒီမှာသူဘလူလင်က လောကမှာလူတွေဟာလူချင်းတူပါလဲကင်နဲ့အကျိုးရလဒ်ရရှိပုံချင်းမတူကြတာကိုတွေ့လို့ तू ကမေးတာအဲ့ဒီအကြောင်းအရာလေးကလူတိုင်းကြောက်ပါတယ် तू ကလူလင်ဆိုတာတောရိယာပုံသားကြီးရဲ့တာဟုတ်လား သူ့အဖေကမြတ်စွာဘုရားကိုမကြည်ညိုဘူးအတူပြောရရင်တော့ तू သေတဲ့အခါကျတော့ခွေးဖြစ်တယ်အဲ့ဒါမြတ်စွာဘုရားဆွမ်းက ကြောက်လာတော့ဟောင်းနေအဲ့ဒီခွေးကနောက်တော့မြတ်စွာဘုရားကသူ့သားကိုအကျိုးတရားရစေခြင်းလို့ဟဲ့တော်ရိယာ လူဘဝတုန်းကလည်းငါ့ကိုရိုင်းဆိုင်ဆိုင်ပြောတာအခုခွေးဖြစ်တော့လဲဟောင်းနေပြန်ပြီသင်တင်ရင်တော့ငရဲရောက်မှာပဲပေါ့အဲ့ဒီမှာအဲ့ဒီစကားကိုသူ့ဘလူလင်ကကြားတဲ့ခါကျတော့မကြည်မနဲ့ဖြစ်ပြီးတော့မြတ်စွာဘုရားကိုသွားပြီးတော့ရန်တွေ့တယ်အဲ့ဒီမှာမြတ်စွာဘုရားဒါဟာသင်အဖေမယုံလို့ရှိရင်သင်ဖေဘွားတုန်းကမြုပ်ခဲ့တဲ့ပစ္စည်းတွေရှိတယ်အဲ့ဒါကိုဒီခွေးလေးကိုကောင်းကောင်းကြွေးပြီးတော့အချင်းမုံမဖြစ်နေတဲ့ချိန်လေးမှာကြောပုတ်ပြီးတော့မေးဒီခွေးကပြလိမ့်မယ်မြုပ်ထားတဲ့နေရာဒါတကယ်ပြတယ် အဲ့ဒီမှာမြတ်စွာဘုရားကိုယုံကြည်ပြီးတော့သူ့ဘာလူလင်ကမေကွန်း၁၄ချက်မေးတာလေဟုတ်လားအဲ့ဒီထဲမှာလူချင်းတူပါလက်နဲ့တချို့ကျမ်းမာရေးကောင်းတယ်တချို့ကျမ်းမာရေးမကောင်းဘာလို့တော့အဲ့ဒီမေကွန်းပါတယ်အဲ့တော့မြတ်စွာဘုရားအဲ့ဒီမေကွန်းကိုဘယ်လိုဖြေတော့ဆိုတော့တချို့လူတွေဟာတဲ့တချို့တတ္တဝါတွေဟာဖြစ်လျာဘဝမှာသူများကိုနှိပ်စက်ကြတယ်ညှဉ်းဆဲကြတယ်အဲ့လိုလူတွေဟာဖြစ်လျာဘဝမှာယောဂထုတယ် နှိမ့်ဆက်ကလူညှင်းဆဲသူပြောထူယောဂါဆိုကြားဘူးတယ်မလားအဲအဲ့ဒီဒေသနာမျိုးကြတော့ဒါပါလေအတိတ်အကြောင်းကိုအဓိကထားပြီးတော့ဟောတာဟုတ်လားခုဒီအိဋ္ဌဓမ္မသုတ်တမကြတော့ကျမကြီးကောင်းကျင်တယ်ဆိုလို့ရှိရင်ဘာလို့ရမှာတော့တင့်တင့်လျောက်ပတ်စွာနေတဲ့ထိုင်တဲ့တောက်တဲ့လာတဲ့စားတဲ့တောက်တဲ့ပြောတဲ့ဆိုတဲ့ဘဝမှာအဲ့လိုနေထိုင်တတ်ဖို့လိုတယ်အဲ့ဒါဆိုရင်ကျမကြီးကောင်းမလို့ခေါ်တယ်နော်ဒါကြောင့်လောကကြီးကအကြောင်းအကျိုးလောကကြီး အဲ့ဒါဒေသနာတော်တွေထဲမှာကိုဘာဖြစ်ချင်တယ်လဲရအောင်လုပ်ဖို့နီလန်းတွေအပြည့်စုံရှိတယ်ကိုဘာမဖြစ်ချင်ဘူးလဲအဲ့ဒါကိုမဖြစ်အောင်လုပ်ဖို့နီလန်းတွေလည်းအပြည့်စုံရှိတယ်တကယ်တမ်းအတူချုပ်ပြောရင်ဘုံဘုံတို့တွေဟာချမ်းသာမှုတွေဖြစ်ချင်တယ်ဆင်းရဲမှုတွေမဖြစ်ချင်ဘူးအဲ့ဒါချမ်းသာခြင်းနဲ့ဆိုရင်ဘယ်လိုလုပ်ရမလဲအကြောင်းတရားဒေသနာတော်တွေထဲမှာအကုန်ရှိပြီးသားမဆင်းရဲခြင်းမှုဆိုရင်ဘယ်လိုလုပ်ရမလဲအကြောင်းတရားဒေသနာတော်တွေထဲမှာအကုန်လုံးရှိပြီးသားကိုကအဲ့ဒါကိုပြည့်စုံအောင် နားလည်အောင်လေ့လာလိုက်စားပြီးတော့တတ်နိုင်သမျှလိုက်နာကျင့်သုံးမယ်ဆိုရင်ကိုလိုချင်တဲ့ချမ်းသာဒုက္ခပြည့်စုံမယ်ပေါ့နော်ကိုမလိုချင်တဲ့ဆင်းရဲဒုက္ခနဲ့လည်းဝေးမယ်ပေါ့ဟုတ်လားဒါကြောင့်လောကကြီးကအကြောင်းကျိုးလောကကြီးဆိုလိုတာကမဆင်းရဲခြင်းဘူးဆိုရင်မဆင်းရဲအောင်လှုပ်လို့ရတယ်ချမ်းသာခြင်းတယ်ဆိုရင်ချမ်းသာအောင်လှုပ်လို့ရတယ်နီလန်းကိုတိဖို့နဲ့လိုက်နာနိုင်ဖို့ဒါပဲလိုတာအဲ့ဒါကိုနီလန်းပြောနေတာနော်အခုဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့အကြောင်းအကျိုးဆိုတာလေးကိုပေါ်လွင်အောင် ကျမရေကောင်းခြင်းရဲ့ပြစ္ဆုတ်ပံအကြောင်းတရားကနော်တပ်ပါရမျှအောင်နေတဲ့ထိုင်တတ်ဖို့စားတတ်တောက်တတ်ဖို့အတိတ်အကြောင်းကတော့ဘာတော့သူများကိုမနှိပ်စက်ဖို့မညှဉ်းဆဲခဲ့ဖို့ဟုတ်လားအတိတ်ဆိုတော့ပြီးခဲ့ပြီဘာမှမတတ်နိုင်တော့ဘူးလေအဲ့တော့ပြစ္ဆုတ်ပံမှာကျမရေကောင်းခြင်းဘုန်းဘုန်းတို့ဘယ်လိုနေရမှာတော့နေတဲ့ထိုင်တတ်ဖို့လိုတယ်ဟိုကံနေဆိုတာကတကံသည်အံ့ဩစရာကောင်းတယ်အသက်ရှည်ဖို့ကံကတကံကျမရေကောင်းဖို့ကံကတကံအဲ့ဒါကိုမှီတဲ့ညံလေးနဲ့စဉ်းစားကြည့် တချို့ကျမ်းမာရေးကောင်းတယ်ဘာမှမဖြစ်ဘူးဒါပေမဲ့ခိုးနဲ့ခောက်ခနဲ့သေသွားရောအသက်ရှင်မဲ့ကံပါဘူးလေကျမ်းမာမဲ့ကံပဲပါတာတချို့ကြတော့ကျမ်းမာမဲ့ကံမပါဘူးတပိမ့်ပိမ့်တလိမ့်လိမ့်နဲ့နေကောင်းတယ်လို့ကိုမရှိဘူးဒါပေမဲ့သေလားဆိုတော့လည်းမသေဘူးဟောအသက်တော်ရှိကြီးနေရတယ်နော်ကျမ်းမာလားဆိုတော့လည်းကျမ်းမာသဘောပေါက်ဖို့လိုတယ်ဟုတ်လားအဲ့တော့ကျမ်းမာခြင်းနဲ့ဆိုရင်ကျမ်းမာခြင်းရဲ့အကြောင်းတရား နားလည်ဖို့လိုတယ်အသက်ရှည်ခြင်းနဲ့ဆိုရင်အသက်ရှည်ခြင်းရဲ့အကြောင်းတရားနားလည်ဖို့လိုတယ်ကျမ်းမာခြင်းနဲ့အသက်ရှည်ခြင်းနဲ့ကလည်းကံတကံစီပဲဒါကြောင့်ဟိုပါယုစတော်ကြီးပြောတာရှိတယ်ဘုမသဘောကျတယ်ယောဂစစ်လိုက်လို့ယောဂဘိုးတွေတွေ့တယ်ဆိုလို့လည်းတိတ်ဝမ်းမနေနဲ့တဲ့ယောဂစစ်လိုက်လို့ယောဂဘိုးတွေမတွေ့ဘူးဟေ့ဆိုလို့လည်းတိတ်ဝမ်းမသာလိုက်နဲ့တဲ့ယောဂဘိုးမတွေ့လည်းသိခြင်းတဲ့ချိန်သိတာတဲ့ယောဂဘိုးတွေ့လည်းပဲသိခြင်းမှသိတာအဲ့ဒါကိုဘုံဘုံတို့ကွဲပြားအောင်မြင်တတ်ဖို့လိုတယ်ဟုတ်လား ဒါကြောင့်မလို့အကြောင်းတရားလေးနဲ့သွားနေတဲ့လက်ပတ်နေတဲ့လောကကြီးထဲမှာနော်ချမ်းသာအောင်ဘယ်လိုလုပ်မလဲအကြောင်းတရားကိုသိဖို့လိုတယ်။နော်မစင်းရအောင်ဘယ်လိုလုပ်မလဲအကြောင်းတရားကိုသိဖို့လိုတယ်။တော့ဒီကိုဗစ်ကာလမှာဦးဇင်းတို့တွေဟာအလွန်ခက်ခဲတဲ့အခြေအနေတရက်ကိုဖြတ်သန်းနေကြရတယ်။ဟုတ်တယ်မဟုတ်လား။စာဝန်နေရေးအတွက်မယုံကန်လို့လည်းမရဘူးလေ။ဒါပေမဲ့ယောဂဘိုးရဲ့အခြေအနေကလူစုလူဝင်းနဲ့လည်းနေလို့မရဘူးလေ။ကဲဘယ်လိုလုပ်မလို့သူ့ကြောက်ပြီးတော့မယုံကန်ရင်လည်း စာဝင်နေရအခက်ခဲတွေ့တော့မယ်နော်စာဝင်နေရကြောင့်လူစုလူဝင်းနဲ့ရုန်းကန်နေပြန်တော့လေသူနဲ့တွေ့ရင်ဒုက္ခရောက်တော့မယ်အဲ့ဒီလိုအခြေအနေဆိုအဲ့ဒီလိုကာလဆိုမှာဘုံဘုံတို့တွေဟာနော်ခန္ဓာကိုယ်လည်းကျန်းကျန်းမာမာရှိသေးဖို့စိတ်လည်းချမ်းချမ်းသာသာရှိသေးဖို့ဘလို့နေထိုင်ကြမလဲအဲ့ဒီနီလန်းတွေကိုသိဖို့မလိုဘူးလားနော်ကျမ်းမာခြင်းနဲ့ချမ်းသာခြင်းဆိုတာလည်းဆက်ဆက်နေတာနော်ကျမ်းမာဖို့လည်းအရေးကြီးတယ်ချမ်းသာဖို့လည်းအရေးကြီးတယ်ဟုတ်တယ်မဟုတ်လားဒီနေ့မှာကျမ်းမာခြင်းဆိုတာကတော့ နော်ခန္ဓာကိုယ်နေတာထိုင်တာရှိတဲ့အနေအထားကိုအဓိကရည်ရွယ်တာပါဒါပေမဲ့စိတ်ကျမ်းမာရေးဆိုပြီးတော့ပြောကြတာကောမရှိဘူးလားဒါပေမဲ့အဓိကရည်ရွယ်တာတော့ကျမ်းမာခြင်းဆိုတာဘာကိုရည်ရွယ်တာလဲရုပ်ခန္ဓာအဆင်ပြေနေတဲ့အနေအထားလေးကိုရည်ရွယ်တာပေါ့နော်ချမ်းသာခြင်းဆိုတာကြတော့အဓိကဘာကိုရည်ရွယ်တာလဲစိတ်ချမ်းသာတာကိုအဓိကရည်ရွယ်တာဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီကျမ်းမာခြင်းနဲ့ချမ်းသာခြင်းနဲ့ဟာလည်းပဲဆက်ဆက်နေတာမကျမ်းမာဘဲနဲ့စိတ်ပြည့်ပြည့်ဝဝချမ်းသာနိုင်မလားတာမန်ပုထုဇဉ်အနေနဲ့ ဘယ်ချမ်းသာနိုင်မလို့မကျမ်းပါတဲ့အခါဟုတ်တယ်မဟုတ်လားအလွန်ရင့်ကျက်နေတဲ့အရိယာသူတော်စင်တွေဆိုတာကတော့ထားပေါ့နော်သူကတော့မကျမ်းပါလည်းပဲချမ်းသာအောင်နေတတ်မှာပဲလေဟုတ်လားဘုဘုန်းတို့ပုထုဇဉ်တွေကတော့မကျမ်းပါဘူးဆိတ်ဆိုတာနဲ့လူစိတ်ကမဖြစ်သွားပြီတော့ဆင်းရဲသွားပြီတခါတည်းပြောင်းသွားပြီစေဘဝါကရှိလာပြီဟာ အကုန်လုံးနော်ဒုက္ခတွေရောက်တော့တာမကျမ်းပါဘူးဆိုတာနဲ့စိတ်ကဆင်းရဲရပြီနော်စိတ်ချမ်းသာဖို့အတွက်ကျမ်းမာရေးအရေးမကြီးဘူးလားရေးကြီးတယ် အပြန်အလှန်တွက်ကြည့်ကျမ်းမာဖို့အတွက်လည်းပဲစိတ်ချမ်းသာဖို့ကအရေးကြီးတာပဲစိတ်မချမ်းသာဘူးစိတ်ကဆွေးမှုတွေကြောက်ကြမှုတွေများ ဥပန်မှုတွေများ ဟုတ်လားစိတ်ဖိအားတွေများအင်းကြာရင်သူလည်းဘာဖြစ်မှာတော့ကျမ်းမာရေးဖောက်လိမ့်မယ်ဟုတ်လားမချမ်းသာလို့စိတ်ဆင်းရဲသလိုမချမ်းသာလို့လည်းပဲကျမ်းမာရေးပျက်စီးနိုင်တယ်ဒါကြောင့်ကျမ်းမာရေးနဲ့ချမ်းသာရေးဟာဘာဖြစ်နေတော့ အချင်းချင်းအမိပြုနေကြတယ်အကြောင်းတရားတွေအနေနဲ့အကျိုးကျေးဇူးပြုနေကြတယ်ကျမ်းမာမှချမ်းသာမယ်ချမ်းသာမှလည်းကျမ်းမာမယ်ဒါကြောင့်အဲ့ဒါကိုဘုံဘုံတို့တွေဟာကြည်ကြည်ပြန့်ပြန့်အလုပ်ဖို့လိုတော့မြင်တတ်ဖို့လိုတယ်ဟုတ်လားအဲ့ဒီနှစ်ခုလုံးပြည့်စုံအောင်ဘုံဘုံတို့ဘလို့နေမတော့အဲ့ဒါလေးကိုနော်ဒီဘုံဘုံတို့မိနစ်90တနာရီအတွင်းလေးမှာပြောမှာပါဟုတ်လားအဲ့တော့ဘာပဲဖြစ်ဖြစ်ဘဝမှာကောင်းတာတွေရောဆိုးတာတွေရောအကုန်လုံးဟာအကြောင်းတရားပေါ်မှာအခြေခံပြီးတော့ဖြစ်နေကြတာလို့စောစောကပြောခဲ့ပြီနော် အဲ့တော့ဘုံဘုံတို့တွေဟာကျမ်းမာခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်အကြောင်းတရားတွေကိုပြင်ရမယ်ပေါ့အဲ့တော့အကြောင်းတရားတွေကိုအနှစ်ချုပ်ပြောလိုက်မယ်ဆိုရင်အကြောင်းတရားတွေဟာဘာတွေတော့ကံစိတ်ဥတုအာရဒါပဲเนาะအနှစ်ချုပ်ရင်ကံစိတ်ဥတုအာရကံစိတ်ဥတုအာရကိုကောင်းအောင်ပြင်နိုင်လို့ရှိရင်ဘုံဘုံတို့တွေကအကျိုးရလက်ကောင်းတွေရရှိမယ်ကံစိတ်ဥတုအာဟာရကိုကောင်းအောင်မပြင်နိုင်ဘူးဆိုရင်ဘုန်းဘုန်းတို့တွေကအကျိုးရလက်ဆိုးတွေကိုရင်ဆိုင်ရလိမ့်မယ်။ ဟုတ်လားဒါကြောင့်မလို့အဲ့ဓာတွေကိုကံစေဥဒုအာဟာရတွေကို ဖြစ်တယ်လို့ပြစ်ထားပြီးတော့နော်ပုံတော်ကရောနေမလားအဲ့ဒါဆိုရင်တော့ပြစ္ဆုတ်ပံလဲဆင်းရဲမယ်တန်တရားလဲဒုက္ခတိကိုသွားလိမ့်မယ်ဟုတ်လားကံစိတ်ဥဒုအာဟာရကိုဖြစ်တယ်လို့ပြစ်မထားဘဲနဲ့အည်အသွေးရှိအောင် ကောင်းမွန်အောင်နော်တပ်ပါရဖြစ်အောင်အဆင်ပြေအောင် ပြင်မယ်ဆိုရင်တော့ပြစ္ဆုတ်ပံမှာလဲချမ်းသာလိမ့်မယ်တန်တရားမှာလည်းပဲဒုက္ခတိကိုရရှိနိုင်တယ် နောက်ဆုံးအဲ့ဒီအကြောင်းတရားတွေလုံးဝချုပ်ငြိမ်းရုပ်သိမ်းပြီးတော့ဒုက္ခဆက်ပြတ်အောင် လုပ်မဟေ့ဆိုရင်ကတော့နောက်ဆုံးအဲ့ဒါကတော့အကောင်းဆုံးနိလန်းနိဗ္ဗာန်ထိသွားမယ်ပေါ့နော်အခုဘုန်းဘုန်းတို့ပြောနေတာကအကြောင်းတရားတွေကိုကောင်းအောင်ဘလို့ပြင်မလဲဆိုတာကိုပြောနေတဲ့အပိုင်းပေါ့။ဘာလို့ဆိုဘုန်းဘုန်းတို့ကအကျိုးတရားတွေကိုကောင်းကောင်းရကျင်နေတာ။အိုးအကျိုးရလက်ကောင်းကောင်းထွက်ချင်နေတာဟုတ်လား။ဘဝမှာကျမ်းပါခြင်းနဲ့ချမ်းသာခြင်းနဲ့ကိုယ်လည်းကျမ်းပါခြင်းနဲ့စိတ်လည်းချမ်းသာခြင်းနဲ့ အဲ့တော့အဲ့ဒီအကျိုးရလက်တွေကိုထွက်အောင်ဘုံဘုံတို့ကအကြောင်းတရားတွေကိုဘလို့ပြင်မလို့အဲ့တော့အကြောင်းတရားကအနှစ်ချုပ်ပါလေကံစေဥဒုအာရတလုံးချင်းလေးဥစဉ်ပြောမယ်နော်ကံဆိုတာစေတနာကိုပြောတာဟောကံကိုစပြင်ဖို့လိုတယ်ကိုယ့်ရဲ့စေတနာလေးကိုကောင်းအောင်လုပ်ဖို့လိုတယ်ဟုတ်လားစေတနာကောင်းလေးထားနိုင်လို့ရှင်အဲ့ဒါကံကောင်းတာပဲကံကောင်းအောင် လုပ်နေတာပေါ့အဲ့တော့ကံကောင်းအောင်လုပ်တဲ့နည်းတွေထဲမှာ အထွတ်အထိပ်အမြင့်မားဆုံးနီးနှစ်နီးဘုံဘုံပြောရမယ်ဟုတ်လားကိုဗစ်ကာလမှာအကျိုးရလကောင်းတွေထွက်ဖို့အတွက်ကန်စီဥဒုအာဟာရကိုကောင်းအောင်ပြင်ရမယ်လို့ပြောနေတာနော်အဲ့လိုဆိုရင်ကံကိုအရင်စပြောတယ်ဟုတ်လားကံကောင်းအောင်အကောင်းဆုံးပြင်ဆင်တဲ့နီးအမြင့်မြတ်ဆုံးပြင်ဆင်တဲ့နီးဘယ်နှနီးပြောမှာတော့နှစ်နီးပြောမှာအဲ့ဒီနှစ်နီးကဘာလို့ဆိုတော့ဗုဒ္ဓနုတ္တိနဲ့မေတ္တာတရားဗုဒ္ဓနုတ္တိဆိုတာက မြတ်စွာဘုရားရဲ့ဂုံအည်အသွေးမြတ်စွာဘုရားရဲ့အလွန်မြင့်မြတ်ဖြူစင်တဲ့အကြောင်းအရာတွေကိုစဉ်းစားဆင်ခြင်တာဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောရရနော်ဝိဇာစရဏတမ္မနောသူကတော်လောကဝိတုနှုတ်တော်ပရိသဓမ္မတာရတိတတ္ထဒေဝမနုဿာနံဗုဒ္ဓောဘဂဝါမြတ်စွာဘုရားရဲ့ပြည့်စုံတော်မူထားတဲ့ဂုံအည်အသွေးကြီး၉မျိုးနော်အဲ့ဒီတက်ကနံပါတ်1ဂုံအည်အသွေးရပါတော့အရဟံအဲ့ဒီအရဟံဂုံတကုံလောက်ကိုကြွဉ္ဉ္ကျင်ကျင်နားလည်အောင်လုပ်ပြီးတော့ စိတ်ထဲမှာခဏခဏဖြစ်အောင်စဉ်းစားဆင်ခြင်နေမယ်ဆိုရင်အဲ့ဒါဗုဒ္ဓနုဒတိပွားနေတာအဲ့ဒါကံကောင်းအောင်အကောင်းဆုံးလုပ်နေတယ်အဲ့တော့အရဟံဂုံဆိုတာဘာတော့အရဟံဂုံဆိုတာမြတ်စွာဘုရားရဲ့တန်တန်မှာပူပန်စေတဲ့ဆင်းရဲစေတတ်တဲ့ကိလေသာတရားတွေလုံးဝကင်းကွာနေတဲ့အနေထားကိုအရဟံလို့ပြောတာဟုတ်လားကိလေသာအပူကင်း၍ငြိမ်းအေးသောစိတ်နှလုံးရှိတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရဲ့ဂုဏ်ရည်သွေးနော်မြတ်စွာဘုရားရဲ့စိတ်နှလုံးဟာ လူချင်းမမုန်းမှုဘလောက်လူချင်းစရာကောင်းတာနဲ့တွေ့လို့မှလူချင်းတယ်ဆိုတာမရှိဘူးဘလောက်မကျင်တဲ့စရာကောင်းတာနဲ့တွေ့လို့မှစိတ်တူတယ်ဆိုတာမရှိဘူးနော်စိတ်ကိုပူပန်အောင်ရှွတ်မြိုက်မဲ့စိတ်ကိုဆင်းရဲအောင်နှိပ်စက်မဲ့နော်ကိလေသာတရားတွေလုံးဝကင်းကွာနေတဲ့တွေ့ရမြတ်စွာဘုရားစိတ်နှလုံးကပဂတိအေးချမ်းတော်မူတယ်ငြိမ်အေးတော်မူတယ်အဲ့ဒါလေးကိုဘုံဘုံတို့ကကြိမ်ဖန်များစွာနော်နှုတ်နဲ့အရင်ရွတ်ဆိုပြီးတော့လေ့ကျင့်တယ် အရဟံကိလေသာအပုကင်း၍ငြိမ်းအေးတော်မူသောမြတ်စွာဘုရားဒီလောက်ဆိုလို့ရှိရင် တော်တော်ကောင်းနေပြီနော်အရဟံဂုံရဲ့အတိပ္ပယ်က၅မျိုးတောင်ရှိတယ်စိတ်ကိုယ်ရမှာတော့မကောင်းမှုကိုပြုတော်မမူသောလို့လည်းအတိပ္ပယ်ရတယ်အတုမရှိသောဂုံကျေးဇူးတွေရှိတဲ့အတွက်ကြောင့်တတ္တဝအားလုံးတို့ရဲ့ပူဇော်ထုကိုခံယူတိုက်တယ်ဆိုတဲ့အတိပ္ပယ်လည်းရှိတယ်အရဟံဂုံအဲ့ဒီတည်းကဘုံဘုံတို့အကြိုက်ဆုံးကတော့အရဟံဆိုတာပါလေစိတ်ထဲမှာလောဘဒေါသမောဟလုံးဝကင်းကွာနေတဲ့သဘောလေး အပူမရှိလို့ငြိမ်အေးနေတယ်အရှုပ်တွေမရှိလို့ရှင်းနေတယ်ဆင်းရဲတာတွေမရှိလို့ချမ်းသာနေတယ်အဲ့ဒီအနေအထားလေးကိုအာယုံပြုနိုင်ဖို့လိုတယ်အဲ့ဒါကံကောင်းအောင်လုပ်နေတာအဲ့ဒါပရိစိတ်အရဟံကိလေသာအပူကင်း၍ငြိမ်အေးတော်မူသောမြတ်စွာဘုရားပရိတလုံးချပရိစိတ်ရင်ဘာအကျိုးရှိတော့အနည်းဆုံးတော့108ခေါက်တော့ဆင်ခြင်မိမယ်လေအဲ့တော့အရဟံအရဟံလို့ဆိုနေတာတဲ့ဘုံဘုံကတော့အတိပ္ပယ်လေးပါတွဲပြီးတော့ဆိုနိုင်ရင်ပို့ပြီးတော့သဘောကျတယ် အရဟံကိလေသာ အပူကင်း၍ငြင်းအေးတော်မူသောမြတ်စွာဘုရားတခါတည်းပါအောင်လုပ်နော်အင်းအဲ့ဒါဘာလုပ်တာတော့ကံကောင်းအောင်လုပ်တာကံစိတ်ဥဒုအာရအကြောင်းတရားတွေကိုကောင်းအောင်ပြင်နိုင်မှဘုံဘုံတို့ရခြင်းနဲ့အကျိုးရလကောင်းတွေထွက်မှာတရားကိုမျက်ချင်မပြတ်နဲ့ဟုတ်လားဟုတ်ကံကောင်းအောင်လုပ်ကံပြီးတော့ပါလားအော်ကံကောင်းအောင်နှစ်နည်းပြောမလို့ပြောနော်တနည်းရပါလို့ဆိုမေတ္တာတရားနော်ကိုယ်စေတနာလေးတွေဖြူရှင်တန်ရှင်းနေအောင်ကိုယ်ကံတွေမြင့်နေအောင် ကံတွေအစဉ်အတန်းရှိအောင်မေတ္တာထားရမယ်တတ်တော်အားလုံးရဲ့ပုံမှာချမ်းသာစေခြင်းနဲ့ကောင်းစေခြင်းနဲ့စိတ်ကလေးကိုမေတ္တာလို့ခေါ်တာမေတ္တာကိုချစ်ချင်းနဲ့ရောထွေးပြီးတော့အတိဘယ်ကိုတချို့ကကောင်းကောင်းနားမလည်ကြတာရှိတယ်မေတ္တာဆိုတာတတ္တဝအားလုံးရဲ့ပုံမှာ ချမ်းသာစေခြင်းလားဘေးရန်တွေကင်းစေခြင်းနဲ့ကျန်းမာရေးကောင်းစေခြင်းနဲ့နှလုံးစိတ်ဝမ်းငြိမ်းအေးစေခြင်းနဲ့အစင်မပြေတာဘာမှဖြစ်စေခြင်းဘူးအစင်ပြေတာတွေကြီးဖြစ်စေခြင်းနဲ့ကောင်းစေခြင်းနဲ့ တတဝါတွေရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ကလေးအလွန်အဆင့်အတန်းမြင့်တဲ့စေတနာလေးအလွန်ကောင်းတယ်အဲ့ဒီမေတ္တာစိတ်ခဏခဏဖြစ်အောင်လုပ်ပြီးတော့လည်းပဲကိုယ့်ရဲ့ကံကိုမြင့်တင်ရမှာနော်အဲ့ဒါကိုလည်းနှုတ်နဲ့အရင်ရွှေ့ဆိုအာလုံသောတတ္တဝါတွေဘေးရန်ကင်းကွာကိုယ်စိတ်နှပြကြမ်းမှချမ်းသာကြပါစေဒါလို့ဆိုရင်ရပြီအဲ့ဒါကိုထက်ခါထက်ခါရွှေ့ဆိုနေကြရင်စိတ်ဝင်စားပြီးတော့ကိုယ်စိတ်ကအဲ့ဒီထဲမှာတက်ဝင်လာနိုင်လိမ့်မယ်အဲ့ဒါမေတ္တာတက်ဖြစ်လာမယ် ဝရိယရှိဖို့လိုတယ်ကြိုးစားဖို့လိုတယ်နော်အဲ့ဒါဘာလဲလို့မေးရင်ကံကိုဘုံဘုံတို့တွေပြင်ဆင်ကြတာပေါ့ကောင်းအောင်ပြင်တာဟုတ်လားဘာနဲ့ပြင်မလို့အနှစ်ချုပ်ကလေးတွေပဲဘုံဘုံပြောချင်တာပေါ့နော်ဘုရားနုတတိနဲ့မေတ္တာမြတ်စွာဘုရားရဲ့ဂုံအည်သွေးကိုစဉ်းစားဆင်ခြင်ခြင်းနဲ့တတ္တဝါတွေရဲ့ပုံမှာကောင်းစေခြင်းတဲ့စိတ်ထားခြင်းပေါ့ဟုတ်လားဒါဆိုရင်ကံကောင်းမယ်ပြောချင်တာတွေကအများကြီးရှစ်ဆက်သွားမယ်နော်ကံပြီးရင်ဘုံဘုံတို့ဘာကိုပြင်ရမလို့ စိတ်ကိုပြင်ရမယ်တဲ့စိတ်ကိုဘလို့ပြင်ရမှာတော့လူရင်းပြောရင် စိတ်ကို ချမ်းသာအောင်လုပ်ရမယ်စိတ်ကိုမတုံလှုပ်အောင်လုပ်ရမယ်နော်စိတ်ကိုမဆင်းရဲစေရဘူးစိတ်ကိုမတုံလှုပ်စေရဘူးစိတ်ကိုချမ်းသာစေရမယ်စိတ်ကိုတည်ငြိမ်စေရမယ်ဆိုအဲ့ဒီခံယူချက်ရှိရမယ်နှစ်ချက်ပြောတယ်နော်စိတ်ကိုမဆင်းရဲစေရဘူးစိတ်ကိုမတုံလှုပ်စေရဘူးဘာပဲဖြစ်စေရမလဲစိတ်ကိုချမ်းပဲချမ်းသာစေရမယ်စိတ်ကိုတည်ငြိမ်မှုပဲရှိနေစေရမယ် အဲ့လို့ရှိရင်စိတ်မစင်းရအောင်စိတ်ချမ်းသာအောင်ဘယ်လိုလုပ်မလို့နော်စိတ်ကိုမစင်းရအောင်လုပ်ရင်စိတ်ကချမ်းသာတာပဲစိတ်ကိုမတုံမလှုပ်အောင်လုပ်ရင်စိတ်ကငြိမ်သွားတာပဲအဲ့လို့ရှိရင်စိတ်ကိုစင်းရအောင်နှိပ်စက်တာဘယ်သူတော့စိတ်ကိုတုံလှုပ်အောင်လုပ်တာဘယ်သူတော့လောဘဒေါသမောဟနော်လူချင်းပဲမောမှုတွေပြင်းထန်ရင်စိတ်ဆင်းရဲတယ်မကျေနပ်မှုဒေါသတွေပြင်းထန်ရင်စိတ်ဆင်းရဲတယ်ဘာမှမသိဘူးဘဝမှာဖြစ်သလိုပဲနေတယ်အသိဉာဏ်ရှိအောင်မလုပ်ဘူးလောဘဒေါသနေအောင်မလုပ်ဘူးဘဝခန္ဓာကြောင့်သိအောင်မလုပ်ဘူး ကုသိုလ်ကောင်းမှုစိတ်ဝင်စားကောင်းမှမသိဘူးမောဟတွေနဲ့လွှမ်းနေရင်အဲ့ဒါစိတ်ဆင်းရဲတယ်စိတ်စိတ်ကိုနှိပ်စက်မဲ့အရာတွေကိုလောဘဒေါသမောဟဆိုတာတပြိုင်တည်းထဲမှာပဲစိတ်ကဆင်းရဲပြီဟေ့ဆိုတာနဲ့စိတ်ကငြိမ်တော့ဘူးစိတ်တုန်လှုပ်တယ်ဆိုတာဆင်းရဲလို့တုန်လှုပ်တာနော်ချမ်းသာနေရင်စိတ်ကမတုန်လှုပ်ဘူးငြိမ်နေတာဟုတ်လားအဲ့တော့စိတ်မတုန်လှုပ်ခြင်းမူဆိုလို့ရှိရင်ဘုန်းဘုန်းတို့ဘာလုပ်အောင်လုပ်ချမ်းသာအောင်လုပ်ရမယ်ချမ်းသာအောင်လုပ်မယ်ဆိုရင်ဘယ်လိုလုပ်မလို့ မဆင်းရဲအောင်လုပ်ရမယ်မဆင်းရဲအောင်ဆိုရင်ဘယ်လိုလုပ်မလို့ဆင်းရဲစေတတ်တဲ့အရာတွေကိုဝင်မလာအောင်လုပ်ရမယ်ဆင်းရဲစေတတ်တဲ့အရာတွေဘာတွေတော့လောဘဒေါသမောဟရောနော်အဲ့ဒါဘယ်လိုလုပ်အောင်လဲဆိုတော့အနှစ်ချုပ်ပြောရင်တတိနဲ့လုပ်ရတယ်တဲ့တတိနဲ့ကာကာကွယ်ရတယ်ကိုကိုကိုဘာဖြစ်နေတယ်လဲဆိုတာလေးကိုအမှန်ကန်အောက်မေ့နေတဲ့သဘောလေးဟိုနေ့ကတော့ဦးဇင်းတို့ပြောသေးတယ်လေကိုကိုဘာဖြစ်နေလဲဝင်လေလေးဝင်နေတယ်ထွက်လေလေးထွက်နေတယ်ပုံမှန်ဖြစ်နေတယ်အဲ့ဒါလေးပုံမှန်သတိလေးထားလိုက်ပြီးဟေးဆိုတာနဲ့ လောဘဒေါသမောဟကဝင်းကိုမရအောင်ကာကွယ်ပြီးသားတားဆီးပြီးသားဖြစ်တယ်သူတို့ဝင်မလာဘူးဟေ့ဆိုတာနဲ့စိတ်ကမစင်ရဲဘူးအနှောက်ယှက်ပေးမဲ့ကောင်းတင်နဲ့ကင်းတယ်စိတ်ကချမ်းသာသွားသူတို့နဲ့ဝေးလေစိတ်ကချမ်းသာလေချမ်းသာပြီးဟေ့ဆိုလေးလေးပါတော့ငြိမ်လေးလေးပဲဟုတ်လားဒါကြောင့်ကိုယ်စိတ်ကိုတတိနဲ့ကာကွယ်စောင့်ရှောက်ရမယ်ဒီစိတ်ကိုဝင်ပြီးတော့နှိပ်စက်မဲ့အရာတွေဝင်မလာအောင်ဒီစိတ်ကိုတုံလှုပ်မဲ့တုံလှုပ်အောင်လုပ်မဲ့အရာတွေဝင်မလာအောင်ဘာနဲ့ဘုံဘုံတို့ကာကွယ်မှာတော့ တတိနဲ့ကာပါမယ်စိတ်ကိုခိုင်မအောင်တိဆောက်ရမယ်ဒါကြောင့်မြတ်စွာဘုရားကုံဘူးပမံကာယမိမံဝိဒိတ်တဝါခန္ဓာကိုယ်ကြီးကိုကြတော့ပျက်စီးလွယ်တဲ့အိုးတလုံးလိုနားလည်ထားရမယ်တဲ့အချိန်မရွေးကွဲနိုင်တယ်ဘယ်ချင်းကွဲမလဲမသိဘူးဒါပေမဲ့စိတ်ကိုကြတော့ဘယ်လိုလဲငကရူပမံစိတ်တမိတံထပစ်တဝါနော်စိတ်ကိုကြတော့အလွန်လုံခြုံကြီးတောင့်တင်းတဲ့ခိုင်မာတဲ့မြို့ကြီးတစ်ဖွဲဖြစ်အောင်လုပ်ထားရမယ်ဘယ်ရန်သူမှဝင်ပြီးတော့နှိပ်စက်လို့မရအောင် ကာကွယ်ရေးတပ်တွေအထက်ထက်ချထားတဲ့လုံခြုံရေးတပ်တွေအထက်ထက်ချထားတဲ့ခိုင်မာတောင့်တင်းတဲ့မြို့ကြီးလိုဖြစ်အောင်လှုပ်ထားရမယ်လို့ပြောတာဟုတ်လားဒါကြောင့်ကံကိုပြင်ရမယ်ဘာနဲ့ပြင်မလို့ဗုဒ္ဓနုတ္တိရဲ့မေတ္တာရဲ့ဒီနှစ်ခုနဲ့ဘုံဘုံတို့ပြင်ကြည့်ကြမယ်နော်ကိုဗစ်ကာလမှာဟုတ်လားစိတ်ကိုလည်းပဲဘုံဘုံတို့ပြင်မယ်ဘလို့ပြင်မလို့ချမ်းသာအောင်တည်ငြိမ်အောင်ပြင်မယ်နော်စိတ်ကအမြဲတမ်းဘုံဘုံတို့စိတ်ကအနည်းနဲ့များဆိုလို့ဆင်းရဲတယ်ဆင်းရဲသလောက်လည်းတုန်လှုပ်တယ် ဟုတ်လားအဲ့ဒီစိတ်ကိုမစင်းရအောင် မတုံလှုပ်အောင်စင်းရဲစေတဲ့တုံလှုပ်စေတဲ့လောဘဒေါသမောဟမဝင်အောင်ဘာလို့မတော့တတိနဲ့အဝတားရှိမယ်တတိကပဲထားမလို့ဒီခန္ဓာကိုယ်ပေါ်မှာထားမယ်နှစ်ချက်ရှိပြီနော်ကံကိုပြင်မယ်စိတ်ကိုပြင်မယ်ပြီးတော့ဘာတော့ဥဒုတဲ့ဟောဥဒုဆိုတာအပူအေးကိုပြောတာခန္ဓာကိုယ်ကြီးကအပူအေးကိုမှီးပြီးတော့ဖြစ်နေရတာအပူလွန်ကဲရင်ဒုက္ခရောက်မယ်အေးလွန်ကဲရင်ဒုက္ခရောက်မယ် မနေ့ကမိုးတွေရွာတယ်ရေချိုးပြီးတော့ဟောသွားဟိုကလေးနှစ်ယောက်အခုဘာဖြစ်ပြီတော့ဖြားနေပြီဒုက္ခရောက်ပြီလေဥဒုကိုမျှအောင်မလုပ်လိုက်တာနဲ့ခန္ဓာကိုယ်က तू ကတော့ဘယ်သူမှငဲ့မှာမဟုတ်ဘူး तू အဖြားတရားရှိဖြားမှာညနာကြီးငယ်လဲရွေးတာမဟုတ်ဘူးသေတရားရှိသေမှာဖြားတရားရှိဖြားမှာပဲ तू ကဘာကြီးပဲညာကြီးပဲလို့ကြည်နေတာမဟုတ်ဘူးဟုတ်လားဖြားအောင်လုပ်ဖြားမှာပဲနော်ဥဒုကိုဘုံဘုံတို့ကညှအောင်နေတတ်ဖို့လိုတယ် အပူအေးလေးမြတ်အောင်နေတတ်ဖို့လိုတယ်အထူးသဖြင့်ပူလာတဲ့အေးတာကြောက်ရတယ်အေးရင်ခဲသွားတာဒါပေမဲ့လူတွေကအပူကိုပဲကြောက်တာအေးကိုကြောက်ကမှမသိဘူးပူလာလေးကချွေးတဆူဆိုတာတိတ်ကိစ္စမရှိဘူးအပူလွန်ခဲ့ရင်တော့လည်းဒုက္ခရောက်မှာပေါ့နော်သွေးတို့တွေဘာတွေရှိတယ်အပူလွန်ခဲ့ပြီဆိုတော့စောင့်တို့ဒုက္ခရောက်နိုင်တာပေါ့ဟုတ်လားဒါပေမဲ့ဘုန်းတို့ကအေးနှိပ်စက်လို့ဒုက္ခရောက်ကြတာအများများဖွဲ့သွားတော့ဖြားရောနည်းနည်းလေးအေးတာကိုအနှွေးတယ်မွေဘူးကိုကအိပ်ပျော်သွားရောအေးရတော့နည်းနည်းဖြစ်နေ ဝิญဉ်ပေါက်တွေပိတ်အခုမနေတဲ့မထိုင်တဲ့လို့အဲ့ဒါဒုက္ခရောက်ရတာဘုံဘုံတို့တွေဟာတကယ်နိဗ္ဗာန်ချမ်းသာဖို့ရဖို့ဆိုတာလေပြစ္ဆုတ်ပံမှာချမ်းသာအောင်တော့တခါလေပြပြဝပါမနေတတ်ဘူးမနေနိုင်ဘူးဟုတ်တယ်မဟုတ်လားဒါကြောင့်ဥဒုကိုမျှတအောင်နေတတ်ရမယ်ပြီးရင်ပါတော့အာဟာရအလွန်ရေးကြည့်တဲ့ဒီအာဟာရကိုယ်ပိုက်ထဲထည့်ထားတဲ့အာဟာရနဲ့ဘုံဘုံတို့ကလူလုံနေတာရက်တည်နေတာအဲ့ဒါကနေဖြစ်ပြီးတော့ရှင်းတန်းနေတာဟုတ်တယ်မဟုတ်လားပိုက်ထဲထည့်မဲ့အရာကိုဘာမှမရွေးချယ်ဘဲနဲ့တဲ့တော့မတဲ့တော့ မစင်သားပဲနဲ့စားကျင်တာနဲ့စားပလိုက်တယ်ဆိုရင်ဘလောက်မိုက်မဲရရောက်တော့စပားကိုစပတိုက်ထဲရောက်မှချီးမွမ်းရဤတဲ့ဟာစပားကင်းတွေလှတိုက်တာဆိုစိနဲ့အမလီမှဲ့ဝင်းနေမချီးမွမ်းနဲ့အောင်ဘယ်ရောက်မှချီးမွမ်းစပတိုက်ထဲရောက်မှချီးမွမ်းမှဲ့နေတယ်လဲကြွက်ကြိုက်ပြီးတော့လဲစုံနိုင်တာပဲမှဲ့နေတော့မိုးတွေရွာလဲပြက်နေတာပဲတပားဘယ်ထဲရောက်မှစိတ်ချအောင်တပတိုက်ထဲရောက်မှစိတ်ချအဲအိမ်ကမိမကိုအိုမချီးမွမ်းနဲ့ငယ်တော့မချီးမွမ်းနဲ့အောင်နဲ့ဒါလောကနေတိမှာပြောတာ အစာအတော့ကိုကြေမချီးမွမ်းရ၏တဲ့ဟောအစာအတော့ကိုဘယ်ချင်းကျမှချီးမွမ်းကြေမချီးမွမ်းတယ်လူတွေကစားကောင်းတာပဲချီးမွမ်းနေတာအဲ့ဒီစားကောင်းတာပြီးရင်ဒုက္ခပေးမှာဟုတ်လားဒါကြောင့်ဥဒုနဲ့အာဟာရကိုလည်းဘုန်းဘုန်းတို့ဘာလို့တက်ဖို့လို့တော့တပ်ပါရဖြစ်အောင်ပြင်တက်ဖို့လို့တယ်ဟုတ်လားဘုန်းတို့ဝန်ခံရမယ်ဆိုလို့ရှိရင်ငယ်ငယ်တုန်းကဘာမှမသိဘူးအဲ့ဒါတွေကိုဘာမှမသိတော့ထင်တယ်လို့နေထင်တယ်လို့စားဒုက္ခရောက်တာပေါ့ဟုတ်လား ဒါကြောင့်ကျမ်းမာရေးဆုလတ်ဆိုတာတော်တဲ့လူတွေမှရတာဆိုတာတကယ်မှန်တာနော်။ကောင်းကြည့်ရင်ဘာတွေပြင်ရမှာတော့ကံစေဥဒုအာဟာရအခုဥဒုနဲ့အာဟာရကိုပြောနေတာ။အဲ့ဒါအခုဆေးဝါးတွေဆိုတာလည်းပဲဒီဥဒုနဲ့အာဟာရထဲမှာအကျုံးဝင်လိမ့်မယ်။ဥဒုနဲ့အာဟာရကိုကောင်းအောင်ပြင်တာပဲလေ။ဟုတ်တယ်မို့လား။ဥဒုနဲ့အာဟာရကိုကောင်းအောင်ပြင်တာ။အဲ့ဒါတွေကိုဖုံဖုံတို့တွေဟာနီလန်းတွေကိုအများကြီးရှိတယ်သိအောင်လုပ်ရမယ်။လိုက်နာနိုင်အောင်လည်းစူးစမ်းရမယ်။အကြောင်းတရားတွေ ပြည့်စုံမှကောင်းမွန်မှအကျိုးတရားတွေဟာလည်းကိုလိုချင်တာထွက်လာမှာကိုမလိုချင်တာတွေနဲ့ရှောင်နိုင်မှာဟုတ်လားအဲ့တော့ခုလိုဦးဇင်းတို့တော့ယောဂဇိုးတွေတော့ကြောက်စရာကောင်းတယ်နော်ဒီယောဂဟာဟိုဟာလေတဲ့တောင်ကူးနိုင်တယ်ပြောနေတာဟုတ်လားဒီလိုအခြေအနေဆိုကြုံနေတဲ့အချိန်မှာဒီယောဂရဲ့အကြောင်းကိုလည်းပဲအများကြီးသိအောင် လေ့လာသင့်တယ်ဟိုဆရာဝန်ဖြစ်မှသိနိုင်တာမဟုတ်ပါဘူး နော်ကျမ်းမာရေးဘုဒ္ဓတာကိုတန်ဖိုးရှိတယ်လို့နားလည်ပြီးတော့မျက်နှိုးမယ်ဆိုရင်လေကိုလည်းကိုအတိုင်းတာလေးနဲ့ကိုတော့သိလို့မရဘူးလားရတာပေါ့ခုခေတ်ပိုးပြီးတော့တောင်မှနော်သိလွယ်သေးတယ်အခုကျမ်းမာရေးဝန်ကြီးဌာနကနေပြီးတော့နော် Facebook တွေထဲမှာအမြဲတမ်းကြီးညာနေတာပဲလေဒီယောဂနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့အဲ့ဒါတွေကိုလေ့လာလိုက်စားမယ်ဆိုရင်အများကြီးမသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါတွေလည်းပြင်ရမှာအကြောင်းတရားကိုဘုန်းဘုန်းတို့မသိဘူးဆိုရင်ပြင်နိုင်မလားမပြင်နိုင်ဘူးမပြင်နိုင်လို့ရှိရင်ဘာလုပ်မှာတော့ဒုက္ခဖြစ်နိုင်တယ်နော် တော့ဒီကိုဗစ်ကာလမှာဦးဇင်းတို့တွေဟာချမ်းသာအောင်ဘလို့နေမတော့ဒီယောဂဆိုးနဲ့ဝေးအောင်ဘလို့နေကြမတော့ဒါလူတိုင်းသိတယ်ခက်နေတာမလိုက်နာတာပေါ့နော်နံပါတ်1ကလက်ဆေးရမယ်တဲ့သိရနော်လူတိုင်းဒီလက်ကလေးနဲ့ပဲဘုန်းတော်ဟိုနိုင်ထိနိုင်ဟိုကန်ဒီကန်ကိုင်တာသူကခန္ဓာကိုယ်နဲ့ပြင်ပအရာနဲ့အများဆုံးဆက်သွယ်ပေးတဲ့အရာပဲဒီလက်ကလေးတွေကသူအများကိုင်တဲ့ဟာလဲကိုင်တာလေသူကတကားတွေ အကုန်လုံးပေါ့အများဆုံးပစ္စည်းတွေလဲသူနဲ့ထိတာပဲဟုတ်လားထိပြီးရင်လဲ तू ကမျက်လုံးလဲနှိုက်မယ်နှာခေါင်းလဲနှိုက်မယ် automatic ထဲရောက်တော့မှာနော်ဒါကြောင့်လက်ဆေးပါဆိုတဲ့ကိစ္စပေါ့မတွန်နဲ့အဲ့ဒါလောက်ရမယ်ပေါ့နော်ပြီးရင်ပါတော့မတ်တက်ရမယ်နော်လေကနေကူးနိုင်တာ哦တကယ်လို့မတ်တက်တယ်ဆိုလို့ရှိရင် तू ကမတက်တဲ့လူနဲ့ကူးပြီးကူးတာချင်းတူရင်တောင် तू ကအများကြီးတက်တာတယ်အခုအဲ့ဒီတွေးရှိချက်ရှိတယ်ဟုတ်လားကူးတာချင်းတူအောင်တော့မတ်တက်ထားတဲ့လူနဲ့ မမတက်တဲ့လူနဲ့ပိုးအရေးအတွက်ချင်းကြွာချလို့မမတက်ဖဲနဲ့ကူးခံရင်အဲ့ဒါအကြီးအကျယ်ခံရနိုင်တယ်ဒါကြောင့်တတ်ထားတဲ့နေတဲ့လူကြားတဲ့သွားတဲ့ခါဟုတ်လားလက်ဆေးရမယ်မတ်တက်ရမယ်ပြီးတော့ဗါတဲ့တော့လူစုလူဝေးရှောင်ရမယ်တဲ့အဲ့ဒီကိစ္စကတော်တော်ခက်တဲ့ကိစ္စပဲနော်လူဆိုတာကအစုအဝေးနဲ့နေတာအပေါင်းအသင်းနဲ့နေတာလူအချင်းချင်းပဲနော်စာဝင်နေရေးကိုတော့ပတ်ဆံရအောင်လုပ်ကင်ပြီးတော့ဖြည့်ရှင်းကြရတာဟုတ်လားလူစုလူဝေးရှောင်မှဆိုအဲ့ဒါဒီကိစ္စက လူသားတို့ကြီးတစ်ခုလုံးကိုတော့ဒုက္ခအကြီးဆုံးပေးတဲ့အနေအထားတစ်ခုလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့တော့ဘုန်းဘုန်းတို့တကယ်ဒါကြီးကိုမကြိုက်လို့ရောလူစုလူတွေနဲ့နေမှာပဲကွာဆိုရင်လေဒုက္ခကလည်းစောင်းနိုင်တယ်တချို့ကြတော့လည်းပဲနေဖို့အခွင့်အလမ်းမပေးဘူးလေရှောင်ဖို့အခွင့်အလမ်းမပေးဘူးကျက်မှာစာဝတ်နေရရှိသေးတာ哦ဟုတ်လားစာဝတ်နေရကြောင့်မို့လို့လူရတဲ့မတော်ပဲနော်မနေလို့နေလို့မဖြစ်တဲ့လူတွေအများကြီးမရှိဘူးလားရှိတယ် အဲ့တော့ဦးဇင်းတို့ကဒီကိုဗစ်ကိုဈေးစစ်လို့ရတော့မရဟုတ်လားဘာလဲဆိုတော့သူနဲ့ပဲအဆင်ပြေအောင်လိုက်လျောညီတွေရှိအောင်သားစားတာဖြစ်အောင်ဘာလုပ်ရမလို့နေရမှာ तू ကဒီလိုဖြစ်လို့ကုမဟေ့ရှင်ဟာကိုကဟာငါအဲ့ဒီလိုမနေပါဘူးကိုကအလျှော့ပေးရမှာနော်တခုစားဟုတ်လား तू နဲ့သွားပြီးတော့အပြိုင်သွားတင်းလို့မရသူကမင်းလက်ဆေးกว่าဆိုရင်ဆေးပဲမဆေးရင်အတစ်ချိန်ချိန်ကူးနိုင်တယ်မင်းမတ်တက်กว่าဆိုရင်တက်ပဲဟုတ်လားမတက်ရင်ဒုက္ခရောက်နိုင်တာပဲ အဲလူသူလူတဲ့သွားရင်အများကြီးဥနိုင်ရှိတယ်မသွားနဲ့ပေါ့ဒီမဖြစ်လို့သွားပြီဟေ့ဆိုရင်လည်းဘာလုပ်ဖို့တော့အကာအကွယ်လေးနဲ့သွားခတ်ဝေးဝေးရနေခတ်ခွာခွာနေပါဆိုတဲ့စကားဒါခဒီနှစ်မှာအခက်စားဆုံးစကားဖြစ်လိမ့်မယ်နော်ခတ်ခွာခွာနေပါတယ်ဟုတ်လားဒါပေမဲ့ခက်တာကအခုကလူတွေအချင်းချင်းကအန္တရာယ်ရှိတဲ့အနေအထားမျိုးကိုရောက်နေတာလေယောဂဘုရားဘယ်သူကတည်ထားမှမသိတာ哦ဒါပေမဲ့လူအချင်းချင်းပဲဘုံဘုံတို့တွေကတကယ်တမ်းအားကိုးနေရတာ ဒီအစွန်းတစ်ဖက်ရောက်နေတာကိုမြင်ဖို့လိုတယ်ဟုတ်လားခုဆိုကြမစို့ကာကွယ်စည်းရှာပေးမယ်ဆိုရင်လည်းဘယ်သူကရှာပေးမှာလဲလူကပဲရှာပေးမှာနော်လူတွေထဲမှာပဲကြောက်เสียအနေအထားတွေရှိနေတယ်လို့လူတွေထဲမှာပဲအားကိုးเสียအနေအထားတွေရှိနေတာဟုတ်တယ်မဟုတ်လားလူတွေနဲ့ကင်းလို့လည်းမရဘူးဟာမကင်းမနဲ့အပူတွဲနေမယ်ဆိုရင်လည်းဒုက္ခရောက်နိုင်တယ်အဲ့တော့ဒါကညံနဲ့ချင့်ချိန်ပြီးတော့ကိုအလွန်နေတဲ့ဖို့လိုတယ်လူတွေကအမျိုးမျိုးဆိုတော့ နော်လူကြားတဲ့ကိုလူကြားသူကြားရှောင်လို့ရှောင်နိုင်ခွင့်ရှိတယ်လို့လို့ရှောင်ခွင့်မရှိတဲ့လူတွေကလည်းအများကြီးလေဟုတ်လားအဲ့တော့အဲ့ဒါမျိုးကျုံလာပြီဆိုရင်ဘုံဘုံတို့တွေကဘာလို့ဖို့လို့တော့တတ်နိုင်တဲ့မြစီးနေကန့်နဲ့နေဖို့လိုတယ်အဲ့ဒါသူ့ကိုဓာတ်ရိုက်ဘုံဘုံတို့ကနော်အလျှော့မပေးဘဲနဲ့မတက်ဘူးကွာလူကြားတဲ့လေသွားမှာကွာမင်းဘာဖြစ်တုံဆိုရင်ဟာဘာတော့ဖြစ်မှာမဟုတ်ကူးလာရင်တော့ဒုက္ခအကြီးကျယ်ရောက်မှာပဲဒါပဲဟုတ်လားအဲ့တော့ဘုံဘုံတို့ဘာလို့ဖို့လို့တော့နေတဲ့ထိုင်တဲ့ဖို့လို့တယ်အဲ့တော့ဒီနေရာမှာ လူဆိုတဲ့အမျိုးကဟိုမဖြစ်လို့စာဝင်နေကြောင်လူရတဲ့သွားနေရတာရှိတယ်လို့မသွားပဲကိုမနေနိုင်လို့သွားခြင်းလွန်းလို့ကိုသွားနေတဲ့လူတွေကလည်းအများကြီးရှိတယ်။အဲ့ဒီလိုလူမျိုးတွေအတွက်ပြောစရာတော့တော်တော်ကောင်းတယ်။ဒေသနာတော်မှာပြောထားတာတွေကအပေါင်းဖော်နဲ့နေတာတွေကိုမြတ်စွာဘုရားရှုံချတယ်။တော့လူကြားသူကြားပျော်တဲ့ကိစ္စတွေပျော်တဲ့စိတ်တွေကိုမြတ်စွာဘုရားရှုံချတယ်။အဲ့ဒါတွေဟာသူတော်ကောင်းတရားကိုသိဖို့အတွက်အနှောင့်အယှက်တွေပဲ။ မြတ်စွာဘုရားကတော့ဘလို့ပဲနေသေးချင်တာတော့သိပါတယ်ဒီအကြောင်းရတယ်ဘလို့ပဲနေသေးအောင်တယောက်တည်းပဲနေသေးချင်တာနော်မြတ်စွာဘုရားဟုတ်လားအပေါင်းဖော်နဲ့မွေးလျော်တာတွေမကြိုက်ဘူးအပေါင်းသင်းတွေနဲ့ပြောတာတွေကိုမကြိုက်ဘူးတယောက်တည်းနေသေးချင်တာတစိတ်ထဲထားသေးချင်တာမြတ်စွာဘုရားရဲ့ဆန္ဒနော်ဒေသနာတစ်ခုမှာဘယ်လောက်ထိတောင်ဟောတာလဲဆိုလို့ရှိရင်ပဋိတန်လီနောဘိခွေဘိခုယထာဘုဒ္ဓမဇာနာတိတဲ့တယောက်တည်းကိန်းအောင်နေတဲ့လူဟာအမှန်တရားကိုသိနိုင်တယ်လို့အဲ့လိုတောင်ဟောတယ် ဒကာကြီးတွေတေချာမှတ်နော်ကိုတန်းစင်ကြီးတယောက်တည်းကိန်းအောင်တဲ့လူဟာဘာတဲ့တော့အမှန်တရားကိုသိနိုင်တယ်တဲ့တယောက်တည်းအနေများလို့ရှိရင်အမှန်တရားကိုသိနိုင်တယ်ဟိုအကြောင်းထောက်ပံ့အကြီးအကျယ်ဖြစ်စေနိုင်တယ်ပေါ့နော်ဣဒံဒုက္ခတိယထာဘုဒ္ဓမဇာနာတိတဲ့ဒီခန္ဓာကိုယ်ကြီးကဆင်းရဲမြပဲလို့သိသွားနိုင်နေတဲ့အယံဒုက္ခသမုဒယောတိယထာဘုဒ္ဓမဇာနာတိတဲ့ဟောဒီလိုခြင်းမဲ့မောတဲ့လောဘဟာဒုက္ခဖြစ်ခြင်းရဲ့အကြောင်းရင်းလက်သေးတရားခံပဲလို့အမှန်တရားကိုသိသွားနိုင်နေတဲ့ လောဘချုပ်ငြင်းခြင်းသည်ဒုက္ခချုပ်ငြင်းခြင်းပဲလို့အမှန်တရားကိုသိသွားနိုင်တယ်မမြဲတာကိုမမြဲမှန်းသိတဲ့တမာဒိဋ္ဌိအမြင်မှန်ကောင်းဆောင်တဲ့မဂ်ခင်၈ပါးသည်ဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့တခုတည်းသောလမ်းကြောင်းပဲလို့အမှန်တရားကိုသိသွားနိုင်တယ်သစ္စာလေးပါးကိုပြောတာနော်တယောက်တည်းနေခြင်းအပြင်သစ္စာလေးပါးအမှန်တရားကိုတော့သိသွားနိုင်တယ်လို့ခေါ်တာဟုတ်လားအဲ့တော့ဘုန်းဘုန်းတို့ကအစဉ်ပြေအောင်ဘယ်လိုနေမလို့အခုလူတိုင်းပြောပါတယ်အဲပြောနေကြတာဗါတယ်တော့ လူချင်းဝေးပါနှလုံးသားချင်းနီးပါတယ်ဟုတ်လားလူချင်းတော့နီးလို့သိပ်ပြီးတော့အဆင်မပြေဘူးဒီအခြေအနေရဟုတ်လားဒါပေမဲ့မေတ္တာတရားနဲ့အကျိုးဆောင်လို့မှုတွေနဲ့နှလုံးသားချင်းတော့ဘာလို့ဖို့လို့တော့နီးဖို့လို့တယ်ဟုတ်လားဒါကကိုဗစ်ကာလနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ပြောတာပေါ့အဲ့တော့နောက်ဆုံးဒီကိုဗစ်ကာလဒီအခြေအနေစိုးကိုဘုံဘုံတို့ရင်ဆိုင်နေရတဲ့အနေအထားမှာ အမြင့်မားဆုံးအမြင့်အမြင့်မားဆုံးရင်ဆိုင်ခြင်းပေါ့အဲ့ဒါကိုဦးဇင်းဏီကုန်းအနေနဲ့ပြောမယ်အဓိကလည်းအဲ့ဒါကိုပြောချင်တာပါခုဒါတွေကလည်းပဲတန်ဖိုးရှိတဲ့ဇကားတွေပါပဲအခုပြောခဲ့တာတွေလည်းဟုတ်လားခုဒီလိုအခြေအနေဆိုးနဲ့တွေ့နေတဲ့အချိန်မှာဘုံဘုံတို့တွေဟာဒါကိုဘလို့နီးနဲ့ရင်ဆိုင်တုံ့ပြန်မလဲဘလို့အမြင်တွေဘလို့အတွေးတွေနဲ့ဘဝကိုဖြတ်တန်းမလဲအဲ့ဒါအမြင့်ဆုံးအမြင်ကိုပြောချင်တယ်အဲ့ဒါကဘာလဲဆိုတော့ ဒုက္ခဘုံကြီးထဲမှာနေပြီးတော့ဒုက္ခကိုမတွေ့ကျင်ဘူးဆိုလို့မဖြစ်နိုင်ဘူးဟုတ်လားဘုံဘုံတို့တွေကဘယ်ထဲမှာနေတာတော့ဒုက္ခဘုံထဲမှာနေတာဒုက္ခဘုံထဲမှာနေတာမဟုတ်ဘူးအဲ့တော့ဒုက္ခဘုံထဲနေတဲ့လူဟာဒုက္ခကိုတွေ့ကိုတွေ့မှာပဲအဲ့တော့ဒုက္ခမတွေ့ပြရစေနဲ့လို့ဆုမတောင်းနဲ့အဲ့ဒါဘယ်တော့မှမပြည့်ဘူးလို့မှတ်ထားလိုက်ပြည့်နိုင်တဲ့ဆုတောင်းမဟုတ်ဘူးဒါနဲ့ဘယ်လိုလုပ်ရမှာတော့ဆိုတော့တွေ့လာတဲ့ဒုက္ခကိုရင်ဆိုင်နိုင်ဖို့ပဲကြိုးစားရပါ မှတ်ထားနော်မှတ်ထားနော်ဒါကိုမှတ်ထားနော်ဒုက္ခမတွေ့ဖို့ရှုတောင်းရမှာလားရင်ဆိုင်နိုင်ဖို့ကြိုးစားရမှာလားရင်ဆိုင်နိုင်ဖို့ကြိုးစားရမှာဟုတ်တယ်ဒုက္ခကလည်းဘယ်သူမှမျက်တသာမပေးဘူးသူ့ချော့လို့လည်းမရဘူးလက်ထိုးလို့လည်းမရဘူးတွေ့ပြီဆိုတွေ့မှာပဲဘုမတို့လှုပ်ထားဖို့အရာတွေ့ကျင်ရတွေ့ကွာငါစိတ်ကိုမတုံမလွတ်အောင်လုပ်မယ်ချမ်းသာအောင်လုပ်မယ်ဒုက္ခတွေ့ဖို့ရမင်းတာဝန်တွေ့လာတဲ့ခါမှာမတုံမလွတ်အောင်လုပ်ဖို့ကငါတာဝန်ဆိုတဲ့သဘောမျိုးစိတ်ဓာတ်ကိုခိုင်မအောင်ရှိဖို့လိုတယ် ဒေသနာတော်တွေဆိုတာအဲ့ဒါပဲဒုက္ခမတွေ့အောင်ဒုက္ခကိုရှောင်တဲ့နီးပေးတာမဟုတ်ဘူးတွေ့နေတဲ့ဒုက္ခကိုရင်ဆိုင်နိုင်အောင်ဖြတ်သန်းနိုင်အောင်အဆင်ပြေပြေကျော်လွှားသွားနိုင်အောင်ကြိုးစားတဲ့နီးတွေကိုပေးတာဟုတ်လားအဲ့တော့ဘုံဘုံတို့ကအခုဟာဒီဘဝထဲမှာ နေရင်းနဲ့အဆင်ပြေဖို့ပြောနေတာအခုပြောနေတာကစေဥဒုအာရဆိုတဲ့အကြောင်းတရားတွေကိုကောင်းအောင်ပြင်နိုင်ရင်ချမ်းသာမှာပဲကောင်းအောင်မပြင်နိုင်ဘူးဆိုရင်ဘာလို့မလို့ဆင်းရဲမှာနော်ပြစ္ဆုတ်ပန်လည်းဆင်းရဲမယ်တန်တရားလည်းဆင်းရဲမယ် ကောင်းအောင်ပြင်နိုင်လို့ရှိရင်ပြစ္ဆုတ်ပံလည်းချမ်းသာမယ်တန်လျာလည်းဒုက္ခတိဘဝအစဉ်စဉ်မြင့်ပြီးတော့ဒုက္ခငြိမ်းနိုင်တယ်အေးသို့တော့ဒီဘဝထဲမှာနေမယ်ဟေ့ဆိုရင်တော့ဒီခန္ဓာကိုယ်ကြီးကအိုတတ်တဲ့ခန္ဓာကိုယ်ကြီးအိုမှာဟုတ်လားနာတတ်တဲ့ခန္ဓာကိုယ်ကြီးနာမှာသူကခိုင်ခိုင်မာမာတိဆောက်ထားတာမဟုတ်ပြင်ဘက်ကနည်းနည်းလောက်အတိုက်ခိုက်လေးရှိတာ ਨੇ ပြောရရင် तू ကပြော့တယ်ပေါ့နော်နည်းနည်းမှအထိမခံတဲ့အကောင်ပဲဒါကြောင့်မြတ်စွာဘုရားကုံဘူးပမံမြေအိုးနဲ့တူတယ်ခွက်ကနေနဲ့ ကွဲသွားနိုင်တယ်ဟုတ်လားဒါသူ့ရဲ့သဘာဝပဲလေသူ့ကိုနားလည်ထားဖို့လိုတယ်ပြီးရင်ဒီနေ့ဘာဖြစ်သွားမှာတော့ပျက်စီးသွားမှာတေသွားမှာရှားထဖွေတာတွေပေါင်းတင်ဆက်ဆံတာတွေအကုန်ထားခဲ့အရွယ်ရှိရှိမရှိရှိကြီးကြီးငယ်ငယ်မရွေဘူးအချိန်ကြရင်သွားရတာပဲအကြောင်းကုန်တဲ့ဒီနေ့ရက်ရတာပဲဘာမှမျက်နှာထောက်ထားတယ်ဆိုတာမရှိဘူးအဲ့တော့ပြောရင်တာကဒီထဲမှာနေနေတယ်ဘဝဖြစ်နေတယ်ဆိုလို့ရှိရင်ဘဝနဲ့ပတ်သက်တဲ့ဒုက္ခတွေကိုဘုံဘုံတို့တွေဟာရှောင်လို့မရဘူး တော့ဒီဒုက္ခတွေကိုဘုံဘုံတို့ကမတွေ့ကျင်ဘူးဟေ့ဆိုရင်အကောင်းဆုံးနီးလန်းကပါလေဒီဒုက္ခတွေရဲ့တရားဖြစ်တဲ့တနည်းပြောရင်ဒုက္ခဖြစ်နေတဲ့ဒီဘဝကိုပဲမဖြစ်အောင်ချုပ်ငင်းအောင်လုံနိုင်ဖို့လိုတယ်အဲ့ဒီထိရောက်အောင် တွေးရမယ်သဘောပေါက်လားအကောင်းဆုံးအမြင်ဆိုတာအဲ့ဒါကိုပြောတာနော်ဒုက္ခတွေ့လာပြီအော်ဒါကြီးကဒုက္ခပါလားဒီဒုက္ခချုပ်အောင်ငါလုံးမဟေးဆိုတဲ့စိတ်ကူးမျိုးထိသွားဖို့လိုနေတာဟုတ်လားဦးဇင်းတို့ရွှေချင်းစတော်ဘုရားကြီးပေးတဲ့ဥမာတစ်ခုရှိတယ် ဩမြေခွေးတကောင်ကိုတဲ့လူတယောက်ကခဲနဲ့ပြစ်မယ်ဆိုလို့ရှိရင်အဲ့ဒီမြေခွေးကပြစ်တဲ့ခဲကိုပဲဖမ်းပြီးတော့ကိုက်အဲ့ဒီခွေးကဟုတ်တယ်တချို့ခွေးတွေခဲနဲ့ပြစ်လိုက်တယ်ဒုနဲ့ပြစ်လိုက်တယ်ဆိုအဲ့ဒီခဲတို့ဒုတို့သွားပြီးတော့ကိုက်ရှင်သေးကြတော့အဲ့လိုမဟုတ်ဘူးတဲ့ခဲနဲ့ပြစ်တယ်ဒုနဲ့ရိုက်တယ်ဆိုအဲ့ဒီခဲတို့အဲ့ဒီဒုတို့သူစိတ်ဝင်စားအောင်သူစိတ်ဝင်စားဒီခဲတို့ဒုတို့ဘယ်ကလာလဲဘသူကပြစ်လိုက်တယ်လဲ အဲ့ဒီပြစ်လိုက်တဲ့လူကိုတွေ့အောင်ရှာပြီးတော့အဲ့ဒီလူကိုပဲကြိုက်တတ်ဖို့ကြိုးစားတယ်။ကွာချားပုံတော့ခွေရဲ့စိတ်ဓာတ်နဲ့ရှင်သေးရဲ့စိတ်ဓာတ်ကွာချားပုံအဲ့ဒါကိုဥမာပေးတာဆိုတော့ကြီးကဖုံဖုံတို့တွေဟာမြေခွေးစိတ်ဓာတ်နော်မမွေးသင့်ဘူးပေါ့နော်ရှင်သေးစိတ်ဓာတ်ဝေးသင့်တယ်။အခုဘုံဘုံတို့ကမြေခွေးစိတ်ဓာတ်နဲ့နေကြတာခနာကိုကြီးဖောက်ပြန်လာပြီးဟေ့ဒုက္ခဖြစ်လာပြီးဟေ့ဆိုရင်ဘာလို့ဖို့ကြိုးစားစိတ်ကူဖို့ကြိုးစားတာပေါ့။ အဲ့ဒါပြစ်လိုက်တဲ့ခဲကိုပဲလိုက်ကြိုက်ဖို့ကြိုးစားနေတာမလုံးဝဘူးဆိုတာတော့မဟုတ်ဘူးပေါ့နဲ့ကျမ်းမာရေးကောင်းတော့ကုအောင်ပေါ့မကုအောင်ဘူးလို့ဆိုတာမဟုတ်ဒါပေမဲ့ဘုန်းဘုန်းတော့ဘယ်ထိသွားတဲ့တော့ဘာလို့မကျမ်းမာမှာဖြစ်တော့မကျမ်းမာတတ်တဲ့ခန္ဓာကိုယ်ကြီးရထားလို့မကျမ်းမာမှာဖြစ်တာဒါပေမဲ့ခက်တာကျွတ်တို့ဟာပြင်မကအရာတွေကိုပဲအပြစ်အနေနဲ့မြင်တတ်ကြတာဒီခန္ဓာကိုယ်ကြီးကိုကြတော့အပြစ်မမြင်ဘူးဒုက္ခပေးတဲ့အရာတွေကိုပဲနော်ဒုက္ခရဲ့အကြောင်းတရားလို့မြင်တာ ဒုက္ခဖြစ်တဲ့တဲ့ဒုက္ခပေးလို့ရတဲ့ဒီခန္ဓာကိုယ်ကြီးကိုကြတော့ဒုက္ခရဲ့အကြောင်းတရားလို့မမြင်ဘူးဟုတ်တယ်မဟုတ်လားတကယ်တမ်းကဒီခန္ဓာကိုယ်ကြီးရှိနေသမျှဖြစ်နေသမျှနောက်ဘဝတွေလည်းဆက်ပြီးတော့ဖြစ်နေသမျှယောဂဆိုတာဘာလို့တွေးမှာပဲဒီယောဂနဲ့မတွေ့ရင်ဟိုယောဂတွေးမှာပဲနားမှာပဲလေသူဟာပြီးရင်ဘာလုပ်ရမှာလဲသိရမှာပဲရှောင်လို့ရမလားမရအောင်ဒါကြောင့်မြတ်စွာဘုရားလက်ထက်ကဘုရားပွင့်လာတဲ့အခါကျတော့တိဋ္ဌိတွေက သူတို့လက်လာပါပိတ်လို့ဆိုပြီးတော့ယဟန်တန်ဃာတွေကိုတွေ့တဲ့နေရာမှာဆဲကြတယ်ရန်ရှာကြတာတွေရှိတယ်အဲ့ဒါကိုယဟန်တော်တွေကဘာမှမတုံ့ပြန်ဘဲနဲ့မြတ်စွာဘုရားကိုရှောက်တယ်ရှောက်တော့မြတ်စွာဘုရားအဲ့ဒီမှာဥဒန်းကျူးတာလေတော်တော်မှတ်သားစရာကောင်းတယ်ဘာတော့အတိပယ်လေးလောက်ပဲဦးဇင်းပြောပါမယ်ရွာမှာနေနေတောမှာနေနေဆင်းရဲခြင်းချမ်းသာခြင်းဆိုတာတွေ့ရလိမ့်မယ်တဲ့ဆိုလိုတာကဘယ်နာသွားနေနေချမ်းသာခြင်းဆင်းရဲခြင်းဆိုတာရှောင်လို့မရဘူးတွေ့ရလိမ့်မယ်တဲ့အဲ့လိုချမ်းသာခြင်းဆင်းရဲခြင်းနဲ့တွေ့လာပြီဆိုရင် ဒါဘသူကြောင့်ဒါသူကြောင့်ဒါငါကြောင့်လို့အစွဲမထားနဲ့တဲ့ဒီခန္ဓာကိုယ်ကြီးရှိနေလို့ဖြစ်နေလို့ဒီချမ်းသာခြင်းဆင်းရဲခြင်းတွေဆိုတာတွေ့နေရတာအကယ်၍ဒီခန္ဓာကိုယ်ကြီးသာဖြစ်မနေဘူးရှိမနေဘူးဆိုရင်ချမ်းသာခြင်းဆင်းရဲခြင်းတွေဟာဘာကိုအကြောင်းပြုပြီးတော့တွေ့မတော့တဲ့မြင်တတ်ဖို့လိုရနော်ဒီဥစ္စာဟုတ်လားဘုံဘုံတော့အဲ့ဒီမြင်သလားမမြင်ဘူးအစင်မပြေဘူးဆိုရင်အဲ့ဒီအစင်မပြေတာကိုပဲနော်ဓာတ်ရိုက်ရှင်းဖို့ကြိုးစားတာပေါ့နော် အစင်မပြေခြင်းကိုအမြဲတမ်းဒိုင်းလက်လက်ခံပြီးတော့နော်အစင်မပြေတာကိုအမြဲတမ်းနော်တွေ့ကြုံနေရတဲ့ဒီခန္ဓာကိုယ်ကြီးကိုကြတော့အပြစ်မြင်ရကောင်းမှတွေးမိသလားမတွေးမိဘူးအဲ့ဒါဘာစိတ်ဓာတ်ခေါ်မှာတော့မြေခွေးစိတ်ဓာတ်ပေါ့နော်ရှင်သေးစိတ်ဓာတ်တွေသွားပါအဲ့ဒါဖျားပွင့်လာတယ်ဆိုတာအဓိကအဲ့ဒါပဲနော်ဒါကြီးကွာစားဒုက္ခဖြစ်နေတာရှောင်လို့မရဘူးဒီဒုက္ခရှောင်နိုင်ဟိုဒုက္ခနဲ့တွေ့မယ်အဲ့ဒါကိုယ့်အကိုစိတ်တွေတွေးကြည့်အခုဘုံဘုံပြောတဲ့စကားကိုတေချာတွေးကြည့်နော် ဟုတ်လားလက်သက်တရားခံကိုဘာလို့ဖို့လို့တော့မြင်တတ်ဖို့လို့တယ်ဒီခန္ဓာကိုယ်ကြီးဟာဒုက္ခအလုံးရဲ့နော်တီယာကြီးပဲမိယာကြီးပဲဒေသနာတစ်ခုမှဆိုရင်မြတ်စွာဘယ်လိုဟောတော့နော်စစ်သားတွေဟိုအပြစ်လက်ကျင့်တဲ့ဒိုင်ခွက်ဆိုတာရှိတယ်ရှင်းတော့တော့မြားပြစ်လက်ကျင့်တဲ့ဓားပေါက်လက်ကျင့်တဲ့ဘယ်ဟာပြစ်လိုက်တဲ့မြားဖြစ်ဖြစ်ဓားဖြစ်ဖြစ်ပါတော့သူ့သွားဆိုင်တယ်လူတကာအဲ့ဒါကိုပဲဥတီပြီးဘာလုပ်နေတော့ပြစ်နေတယ်ဒီခန္ဓာကိုယ်ကြီးဆိုတာအဲ့ဒါနဲ့တူတယ်လို့အဲ့လိုဟောတာ ရာသီဥတုမကောင်းဘူးဆိုရင်လည်းခံရမယ်မတည့်တာစားမိတယ်ဆိုရင်လည်းခံရမယ်မကောင်းတဲ့မိတ်ဆွေအပေါင်းအသင်းကနှိပ်စက်တယ်ဆိုရင်လည်းခံရမယ်နော်မခံနိုင်ပြက်မပြက်နိုင်ခံဝေထုံးစံရှင်းတယ်မပြက်မချင်းဘုံဘုံတို့ခံရမှာမသေးမချင်းခံရမှာမခံနိုင်တဲ့တနေ့ဘာဖြစ်သွားမှာတော့ပြက်သွားမှာနော်အဲ့ဒါမန်လေဆိုကြီးရဲ့စကားမခံနိုင်ရင်ပြက်မပြက်နိုင်ရင်လည်းခံမပြက်နိုင်သေးရင်ခံနေပဲမခံနိုင်တော့ဘူးဟေ့ဆိုရင်ပြက်တယ် အဲဝတ္တရားရဲ့ထုံးစံမြင်အောင်ကြည့်ရမယ်အဲ့တော့ဒီလိုဒုက္ခတွေတွေ့လာတယ်ဟာရှားဖွေရစားတော့ရတယ်ဒုက္ခတွေကများရတယ်ခြားတယ်လွတ်လွတ်လပ်လပ်တောင်ရှားလို့မရတော့ပါလားဟောအဲ့လိုလို့လို့ဒီကိုဗစ်ဆိုတဲ့ယောဂါဆိုဟာအော်လူတွေကိုတနာပါတယ်လို့ရှိမလား तू ကယောဂါပိုးဆိုတာနော်ပိုးဆိုတဲ့အနေနဲ့သာပြောရတာဘုံဘုံတို့ဒီဗုဒ္ဓဘာသာရှုတော်ကြည့်ရင်ဒါအသက်ရှိတရားတစ်ခုမှမဟုတ်ပဲ哦ဓာတ်တဘာဝတွေဖောက်လွဲဖောက်ပြန်ဖြစ်နေတဲ့အနေအထားတစ်ခုလိုပဲဒါ ဘုံဘုံကတော့အဲ့လိုပဲတွေးမိတာပေါ့တတ္တဝါတွေရဲ့ကံအားလျော်ဆိုတာဖြစ်လာတဲ့သဘာဝတရားပေါ့နော်အမျိုးမျိုးဖြစ်တာပါပဲသူ့မှာဖြစ်တာမဟုတ်ပါဘူးသူမှဖြစ်နေတာမဟုတ်ပါဘူးကျန်တဲ့ဒုက္ခပေးတာတွေအများကြီးရှိတာပဲလေအဲတကယ်တကယ်အဲဒီကိုဗစ်ကတတ်လို့သေရတဲ့လူတွေကြံတဲ့အရာတွေကတတ်လို့သေတာတွေကအပုံကြီးတောင် များပါတယ်ဟုတ်လားအဲ့တော့ပြောချင်တာကဒီခန္ဓာကိုယ်ကြီးရဲ့တဘာဝကိုမှန်မှန်ကန်ကန်ဖုံဖုံတို့မြင်ဖို့ အဓိကဒုက္ခလက်သေးတရားခံကသူပဲဆိုတာကို မြင်ဖို့ဟုတ်လားဟိုနာအောင်နှိပ်စက်တတ်တဲ့အရာကိုပဲဘုံဘုံတို့ကအပြစ်မြင်နေတာ နာတတ်တဲ့ဟာကြီးကိုကြတော့အပြစ်မမြင်ဘူးနာတတ်တယ်ဆိုတဲ့ကွာစာ तू မကောင်းလို့ပေါ့ဘုံဘုံတို့အကင်တရုပ်ပစ္စည်းတစ်ခုဝဲလာတယ်ပြက်လွယ်တယ်ဆိုတဲ့ကွာစာကောင်းလို့လားမကောင်းလို့လားမကောင်းလို့ပေါ့ तू ကမပြက်လွယ်ဘူးဆိုရင်တုံတုံဟာဒူဝေတမေခံတယ်ဆိုရင်ဒါအေးအေးဆေးဆေးပဲလေ အဲ့တော့ဘုန်းဘုန်းတို့ကပြက်လွယ်တဲ့ဒီခန္ဓာကိုယ်ကြီးကိုအပြစ်မြင်ရကောင်းမှမသိဘူးလာပြီးတော့ဒုက္ခပေးတဲ့အရာကိုပဲတစ်ဖက်သက်မလုပ်နေတော့ညိုးနေကြတာပေါ့ဟုတ်လားတကယ်တော့အဲ့ဒါကိုဖြည့်ရှင်းသွားနိုင်လေဘုံဘုံထင်ပါတယ်နောက်ထပ်ပြဿနာတွေတန်းစီနေမယ်။ဘောင်းဆိုခန္ဓာကိုယ်ဆိုတာပြဿနာအလုံးကိုလက်ခံတဲ့အရာကြီးပဲလေ။ပြဿနာကြားတဲ့သွားနေတာပြဿနာကြားတဲ့မှာဘုံဘုံတို့တွေဟာရှင်းတန်းနေတာ။သဘောပေါက်ဖို့လိုတယ်နော်။ဒါအမြင်အမြင်ဆုံးအမြင်ဆိုတာအဲ့ဒါကိုပြောတာဟုတ်လား။ရှင်သေးစိတ်တက်ကလေးရှိသေးခြင်းလေ ဒီဒုက္ခနဲ့တွေ့နေတဲ့အချိန်မှာအမျက်ထုတ်နိုင်ဖို့လိုတယ်။အော်ဘဝဆိုတာဒီလိုပါလား။မမျောလင့်တာတွေဖြစ်မယ်။ဘာမှသေချာမှုရည်ရမှုမရှိဘူး။ဒါကြောင့်ဟိုတနေ့ကတော့ဘုံဘုံစောင့်ပုတ်ကလေးရေးပြသေးတယ်။နော်အတုဝမှာမရဏနုဒတိကမ္မထစီပြန်ဖို့ပေါ့လေ။အကြောင်းစုံလှလူဘဝဘာမှမရည်ရ။ကြုံနိုင်သည်ဘေးစုံအောင်တွေးနေရေးမသေးချာ။အကြောင်းတရားတွေကအစုံလောက်ခဲ့တာ။အဲ့တော့လူဘဝကြီးမှာမနှက်ပြန်ဘာဖြစ်မယ်ဆိုတာဘယ်သူမှမသိဘူး။ အကြောင်းစုံလှလူဘဝဘာမှမရေရပတ်စံရှိတဲ့လူတွေကိုလည်းပဲရေရတယ်သေးကြတယ်လို့သွားမထင်နဲ့အချိန်မရွေးကောက်ကနေဖြစ်နေတာဖြစ်နိုင်အကြောင်းစုံခဲ့တာကိုအများကြီးလောက်ခဲ့တာကျွတ်တူဟုတ်လားအကြောင်းစုံလှလူဘဝဘာမှမရေရကြုံနိုင်သည်ဘေးစုံအောင်တွေးနေရေးမသေးကြကြုံနိုင်တဲ့ဘေးတွေဟာစုံအောင်တွေးမယ်ဆိုရင်နေရေးမသေးကြဘူးဆိုတာထင်ရှားတယ် အမျိုးမျိုးသောအကြောင်းတရားကြောင့်ဒီခန္ဓာကိုယ်ကြီးကမဖြစ်နိုင်တော့ပျက်စီးနိုင်တယ်ဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့နောက်ဆုံးနော်အကောင်းဆုံးအမြင့်မားဆုံးအမြင်ဆိုတာအဲ့ဒါကိုပြောတာပါစိတ်တက်မွေးရမှာတော့ချင်းသိစိတ်တက်မွေးရမှာနော်ဒုက္ခကိုအမြင့်ပြတ်ဖြတ်မဟဲ့ဆိုတဲ့မျိုးစိချရမှာပေါ့နော်ဒီဘဝမပြတ်ရင်နောက်ဘဝအဲ့ဒီဘက်ကိုဥတီထားရမယ်ရှေ့ရှုထားရမယ်ဘဝအကောင်းမဟုတ်ဘူးဆိုတဲ့အမြင်မော်မော်ကိုဘုံဘုံတို့တွေဟာယက်တီထားရမယ်ဟုတ်တယ်တော့ ဘဝအကောင်းမဟုတ်ဘူးဆိုတဲ့အမြင်မှန်ပေါ်မှာယက်တည်ထားရမယ်။တစ္ဆာလေးပါအမြင်ပေါ်မှာဘုံဘုံတို့ရဲ့စိတ်ဘာလို့ထားမလို့ယက်တည်ထားရမယ်။ဘဝရဲ့ဆိုးရတဲ့အခြေအနေတွေကိုငွေကြီးနဲ့လည်းမကာကွယ်နိုင်ဘူး။ကြောကြမှုနဲ့လည်းမကာကွယ်နိုင်ဘူး။အတိုင်းဝိုင်းနဲ့လည်းမကာကွယ်နိုင်ဘူး။ဘဝရထက်တဲ့လူတိုင်းဟာတကယ်တမ်းကအမာခံဒုက္ခနဲ့ပဲတိဆောက်တာ။ဒါကြောင့်ဘာလုပ်ဖို့လိုတော့ချင်းသိစိတ်ဓာတ်မွေးဖို့လိုတယ်။လွတ်မြောက်အောင်လုပ်ဖို့လိုတယ်။အဲ့တော့အဲ့ဒီလိုလွတ်မြောက်အောင်လုပ်ဖို့ဆိုလို့ရှိရင်ဘုံဘုံတို့ အကောင်းဆုံးအလုပ်လုပ်ရမယ့်အလုပ်ကဘာလဲလို့မေးရင်တတိပဋ္ဌာန်တရားပေါ့ဒါတော့ပွားများအထောက်ရမယ့်အလုပ်ပေါ့နော်တတိပဋ္ဌာန်ဆိုတာကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုအမှန်တိုင်းအတိအမှတ်ပြုတ်ပြုတ်ပြီးတော့နေတဲ့အလေးချင်းကိုပြောတာဝင်လေထွက်လေလေးပုံမှန်ဖြစ်နေတယ်ဒါသူ့သူဖြစ်နေတဲ့သဘောပဲကိုလှုပ်ထားတာလည်းမဟုတ်ဘူးဘယ်သူလှုပ်ထားတာမှမဟုတ်ဘူးသူကသူအကြောင်းအားလျော်စွာဖြစ်နေတယ်ဝင်လေထွက်လေဟုတ်လားအဲ့ဒါကိုဘုံဘုံတို့ဒလဇက်တတိလေးထားနေမယ်ဆိုရင်ဒါဘာလုပ်နေတော့တတိပဋ္ဌာန်တရားပွားနေတာ အများကြီးဘောနော်နီလန်းနီတတိပဋ္ဌာန်နီလန်းနေရတာဟုတ်လားဒီခန္ဓာမှာဘာပဲဖြစ်ဖြစ်အနှစ်ချုပ်ပြောရရင်တော့တိနေတဲ့သဘောလေးတိနေအောင်ကြိုးစားတာအဲ့ဒါဘဝဒုက္ခတွေကိုချုပ်ငြိမ်းသွားစေမယ်အကောင်းဆုံးနီလန်းအကောင်းဆုံးအလုပ်အဲ့ဒီအလုပ်ကိုထက်အခုအချိန်မှာဦးဇင်းကဘာကိုဦးစားပေးပြီးတော့ပြောချင်တော့ဒီကိုဗစ်ကာလမှာဘာကိုဦးစားပေးပြီးတော့ပြောချင်တော့ဆင်ញင်ရမယ့်အရာတွေကိုတွဲဖက်ပြီးတော့လှုပ်စေခြင်းတာပေါ့နော် ပွားများမယ့်အရာကိုပွားများရင်းနဲ့ယခုနကတတိကိုပွားများတဲ့တတိပဋ္ဌာန်လုပ်ငန်းကိုလှုပ်ရင်းနဲ့ဆင်ကျင်ရမယ့်အရာတွေကိုဆင်ကျင်တဲ့အလုပ်ကိုဘာလုပ်ချင်ဘာလုပ်စေချင်တော့တွဲဖက်စေချင်တာဆင်ကျင်ရမယ့်ဟာတွေရှိတယ်ဟုတ်လားစဉ်းစားတာပေါ့စဉ်းစားတာကိုပြောတာနော်ဆင်ကျင်တာဘာစဉ်းစားရမှာတော့အဘိနာသုတ်တံဆိုပြီးတော့ဦးဇင်းတို့အင်္ဂုတ္တပါဠိတော်ပင်စကနိပတ်ထဲမှာလာတယ်အဘိနာဆိုတာအမြဲတမ်းလို့အဓိပ္ပာယ်ရတယ် မျက်စိမာနိဘိက္ခွေဌာနာနိအဘိနံပိစဝခိတဗ္ဗာနိအိဋ္ဌိယဝပုရိသေနာဝဂဟထေနာဝပပ္ပစီတေနာဝယဟန်တို့တဲ့အခုငါပြောမဲ့အရာဌာန၅မျိုးကိုယောက်ျားတွေပဲဖြစ်ဖြစ်မိန်းမတွေပဲဖြစ်ဖြစ်လူတွေပဲဖြစ်ဖြစ်ရှင်ဟန်တွေပဲဖြစ်ဖြစ်ဘသူမျိုးမဆိုအဘိနံပစ္စဝခဏိပစ္စဝခိတဗာနေအမြဲတမ်းစဉ်းစားဆင်ခြင်ရမယ်တဲ့အမြဲတမ်းလို့တောင်းသုံးတယ်နော်ဒါဘုံဘုံတို့သတိပဋ္ဌာန်တရားပွားယုံနဲ့မကဘဲနဲ့ စဉ်းစားဆင်ခြင်ရမယ့်အပိုင်းကိုစဉ်းစားတဲ့နေရာမှာဒီတုတ်တန်ထဲမှာမြတ်စွာဘုရားသင်ပေးထားတာလေးကပြောစရာအလွန်ကောင်းတယ်ဟောပုံလေးကွာစားစိတ်ဝင်စားတယ်ကောင်းတယ်နော်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်လူပဲဖြစ်ဖြစ် ရှင်ယဟန်ပဲဖြစ်ဖြစ်တဲ့ကြံသေးလားမကြံတော့ဘူးနော်အကုန်လုံးပေါ့နော်ဘာလဲတော့အဘိနံအမြဲတမ်းပစ္စဝခိတဗံစဉ်းစားမယ်ရှင်းကြမယ်၅မျိုးတဲ့ဘာတွေတော့အိုနာသေးကွဲကန့်နှစ်တွဲအမြဲနေတိုင်းရှု ဟောဘုံဘုံအနှစ်ချုပ်လေးတွေပြောနေတာနော်ဒီတရားတွေကဟုတ်လားအဲ့ဒါတော့အိုနာသေးကွဲကန့်နှစ်တွဲအမြဲနေတိုင်းရှုအဲ့ဒါဟိုကျောင်းကမဟုတ်ဦးကြီးမှာအဲ့ဒါရေးထားမလို့စလုံးကြီးနဲ့ဟုတ်လားအမှန်တရားကြီး၅မျိုးကိုမျက်ခြေမပြတ်နဲ့ကိုရထားတဲ့ဘဝကိုတွေ့ကြုံနေရတဲ့အခြေအနေကိုမြန်အကောင်းထင်နေမှာစိုးလို့ဟုတ်လားသူများရထားတဲ့ဘဝသူများရထားတဲ့အခြေအနေကိုလည်းတစ်ခါလေအကောင်းထင်တာရှိသေးတယ် စိတ်ကအမျိုးမျိုးနော်တခါလေကိုယ့်ဟာကိုယ်အထင်ရောက်နေအာငါအဆင်ပြေလာပြီမကိုကိုအကောင်းထင်တယ်ဟုတ်လားတခါတလေကြတော့ကိုကသိငယ်ပြီးတော့ဟာသူတို့တော့တော်တော်ကိုခြေနေတကောင်းနေတာသူများကိုအထင်ကြီးပြီးတော့သူများကိုအကောင်းထင်နေတဲ့ခါမှမရှိဘူးလားရှိတာပေါ့ကိုယ့်ရဲ့အဆသရာတာတယ်လို့နေရထင်ရတဲ့အခြေအနေမျိုးတွေ့လာပြီဆိုရင်စိတ်ကမလုပ်တော့အထင်ကြီးတာပေါ့နော်တကယ်တမ်းကသူနဲ့ကိုယ်နဲ့ကဘာမှထူးတာမဟုတ်ဘူးကိုကလည်းသူ့ထဲမသားဘူးသူကလည်းကိုယ့်ထဲမသားဘူးအကုန်လုံးကဒုက္ခတွေကြီးပဲဘာမှထူးတာမဟုတ်ဘူး ဒါပေမဲ့ဘုန်းတော်မထူးတာကိုမမြင်ဘူးအပေါ်ယံလေးလောက်ကိုပဲမြင်တယ်ငါမရှိဘူးသူတို့ကရှိတယ်ဟုတ်လားအဲ့ဒါပါလေအပေါ်ယံပေါ့နော်အဲ့ဒီအပေါ်ယံလောက်မှာကြက်စားနေတဲ့စိတ်ကိုမင်းအဲ့ဒီလောက်တင်ကြက်စားမနေနဲ့အဲ့ဒီလောက်တင်မင်းတွေးမနေနဲ့စဉ်းစားမနေနဲ့လေးလေးနက်နက်လူတိုင်းမှာမှန်နေတဲ့တလောကလုံးမှာမှန်နေတဲ့အမှန်တရားကြီး၅ချက်ပေါ်မှာမင်းစိတ်ကိုကြက်စားလို့ကိုယ့်ကိုယ်ကိုခိုင်းရမယ်အဲ့ဒါစဉ်းစားပါဆင်ခြင်ပါဆိုတော့အဲ့ဒါကိုပြောတာအမှန်တရားကြီး၅မျိုးကိုဘာလို့မလို့ စဉ်းစားရမယ်ဆင်ခြင်ရမယ်အမှန်တရားကြီး၅မျိုးပေါင်းဆိုအိုနာတေကွဲကန့်နှစ်တွဲအမြဲနေတိုင်းရှုအလွန်ကောင်းတဲ့ဆောင်ဖို့ဒါမုန်းကြီးစလို့ရေးခဲ့တာအိုရမယ်လို့စဉ်းစားတဲ့ကျန်တဲ့ချိန်လေးမှာအဲ့ဒါကိုပြောမယ်နော်ကိုဗစ်ကာလမှာအကောင်းဆုံးစဉ်းစားဆင်ခြင်နေထိုင်တဲ့နေ့ပေါ့အိုရမယ်လို့စဉ်းစားငါရထားတာကြီးကအိုရတဲ့ဟာကြီးတနေ့တခြားအဲ့ဒါရွဲလာမှာနော်ဟောင်းလာမှာတဖြည်းဖြည်းနဲ့အည်သွေးကျသွားမှာ ကြည့်ရတာကစခက်လာမှာပေါ့နော်50 60အရွယ်ဆိုတာ75 6နှစ်အရွယ်တုန်းကလည်းကြည့်ရတယ်ဘာဘာဆိုင်တော့ဘာမဆိုင်တော့ဘူးပုံလေးပြက်သွားပြီလေပိုက်ကြီးတွေထွက်ညနာတွေကအကုန်လုံးအိတ်ကြဟုတ်လားတချို့ကြောက်လဲစပင်တွေကပြောင်းရုပ်တွေဆိုးလာတော့အဲ့ဒါဘာကောအိုတယ်လို့ပြောတာပါနော်အိုတယ်ဆိုတာအဲ့ဒါပဲကြည့်ရခက်တယ်ကိုတယောက်တည်းအိုမှာလားဆိုတော့မဟုတ်အကုန်လုံးအိုမှာနော်အဲ့တော့ကိုယ်ခန္ဓာကိုယ်ရဲ့အဲ့ဒီအိုတဲ့တဲ့သဘာဝကိုစဉ်းစားရမယ် စဉ်းစားလို့ရှင်ဘာဖြစ်မတုံးတဲ့ဘုံဘုံဒေသနာလေးကိုအနှစ်ချုပ်ပြီးတော့ပဲပြောမယ်။ဥချင်းကိုစဉ်းစားလို့ရှင်ဘာဖြစ်မလဲတဲ့။လောကမှာလူတွေရဲ့တန်တမှာဝရမန်ဆိုတာရှိတယ်တဲ့။အာအရွယ်ရှိသေးတယ်ဆိုတဲ့မန်ပေါ့။အဲ့ဒီဝရမန်မကောင်းတာတွေလှုပ်ခြင်းရဲ့အခြေခံအကြောင်းတရားတဲ့။ဟောဖះမြင်တယ်နော်။မကောင်းတာတွေလှုပ်တတ်တယ်ကောင်းတာတွေမေ့တတ်တယ်ကိုကိုငယ်သေးတယ်ရွယ်ရှိသေးတယ်လို့ထင်နေတဲ့ကိစ္စဟုတ်လားအဲ့ဒါဥချင်းကိုစဉ်းစားလို့ရှင်အဲ့ဒီမကောင်းမှုရဲ့အကြောင်းတရားဖြစ်တဲ့ဝရမန်ကို နေပါသေးတယ်သို့မဟုတ်ကိုကအများကြီးစဉ်းစားဆင်ခြင်လုံးဝတောင်ပယ်ရှားပြစ်လိုက်နေတဲ့အနေအထားကိုရောက်သွားနိုင်တယ်မကောင်းတာတွေလုံးဝကင်းသွားနိုင်တယ်ကျွတ်တို့စိတ်တွေမကောင်းတာတွေလည်းပြောနေတယ်မကောင်းတာတွေပြောမိနေတယ်မကောင်းတာတွေလုံးမိနေတယ်ဆိုတာအဲ့ဒါဝရမှန်ရှိလို့တနည်းပြောရရင်ကိုယ်ခန္ဓာကိုယ်ကြီးရဲ့အိုတတ်တဲ့သဘာဝကိုမေ့နေလို့မကောင်းတာတွေကိုစိတ်ကပြောနေတာကြက်စားနေတာဟုတ်လားအဲ့ဒီမကောင်းတာတွေကနေကိုယ်စိတ်ကိုတားဆီးခြင်းနဲ့ဆိုရင်အိုခြင်းတရားဆိုတဲ့အမှန်တရားပေါ်မှာစိတ်ကိုဘာလုပ်မလို့ချပေးလိုက် စဉ်းစားလိုက်ဟုတ်လားအကြောင်းအကျိုးလေးနဲ့စီလျော်မြတ်စွာဘုရားဟောတာနော်။ဥပြီးတော့ဗာလဲနာခန္ဓာကိုယ်ကြီးကအသုံးကြာလာတာနဲ့မြချွင်းရင်းချက်များလာမယ်။တဘာဝပဲ။စက်ပစ္စည်းနဲ့အရန်တူဟုတ်လား။တန်နဲ့လှုပ်ထားတဲ့စက်တောင်မှာ gain နှစ်ပေါင်း40 50တခါမှမရက်ဖဲနဲ့လဲမဟေ့ဆိုရင်ဘလို့နေမလို့ဂျုံဂျုံကြသွားမှာပေါ့နော်။ဟုတ်လား။ကိုဒီခန္ဓာကိုယ်ကြီးကရက်တယ်လားနားသလားဆိုတော့ရက်တယ်နားတယ်လို့မရှိဘူး။ဘယ်ချိန်မှမရက်ဘူး နော်ဒီအဆုတ်နဲ့နှလုံးဆိုအမြဲတမ်းလဲပတ်နေတယ်ခန္ဓာကိုယ်အစာကြီးစနစ်တွေဖြစ်တဲ့ဒီအသေးတို့သီးကြီးတို့ဥတွေဆိုတာလည်းအမြဲတမ်းပတ်လုံနေတော့လှုပ်ရှားနေတယ်စိတ်ဝင်စားလို့ရှိရင်ကြိုက်လေးပါလေးဝယ်ပြီးတော့ကိုယ့်ဘက်ကိုထောက်ပြီးတော့နားထောင်ကြည့်ပါလားတဝုံတိုင်းတိုင်းနဲ့ရှင်သန်ဖို့အတွက်လှုပ်နေတာဘယ်ချိန်လေးမှမနာဘူးကိုကတတိလက်လို့ဖြစ်နေတာဒီခန္ဓာကိုယ်ကြီးကဘာတွေလှုပ်နေလဲသိကိုမသိဘူးလေတွေကလည်းအမြဲတမ်းဝင်ထွက်အလုံးလုံးသွေးတွေကလည်းတကိုယ်လုံးလဲပတ်ဘာလုပ်နေလဲအလုံးလုံး ယ်နာလေးဖောက်လိုက်ဖောက်လိုက်ပန့်ထွက်လာမှာဟုတ်တယ်မဟုတ်လားအလုတ်လုံနေတဲ့ခန္ဓာကိုယ်ကြီးကလုတ်ပါမရရင်ဘာဖြစ်လာမှာတော့ချွတ်ယွင်းလာမှာပေါ့နော်အဲ့ဒါမို့အသက်ကြီးလာရင်နာလာလိမ့်မယ်ပတ်စံနဲ့တားလို့ရမလားအဲ့ဒါကံကောင်းမှတတ်တာမှာဘဝဘဝတီလာပြည့်စုံတဲ့လူတွေသူများမနှိစက်ခဲ့တဲ့လူတွေကြတော့ကျန်းကျန်းမာမာနေရတယ်သေသည်အထိတချို့သိပ်ပြီးတော့ဝေဒနာခံစားရတယ်လို့မရှိဘူးဒါပေမဲ့အများစုကတော့တီလာပြက်ခဲ့ကြတာပဲများတဲ့ခါကျတော့ အိုရဟရညီရညီရနဲ့ပဲသွားမှာဘာလို့တော့နာတာပေါ့ဟုတ်လားအဲ့ဒီနာခြင်းတရားကိုရှင်းတာတဲ့မြတ်စွာဘုရားခန္ဓာကိုယ်ကကောင်းတဲ့သဘောမဟုတ်ဘူးဆိုတဲ့အမှန်ကိုပေါ်လွင်အောင်အိုခြင်းကိုရှင်းသားခိုင်းပြီးတော့အခုဘာခံနာခြင်းကိုရှင်းသားအယုခံတရားတွေနော်ဒါတွေအကောင်းဆုံးနေပဲတကယ်တမ်းကဟုတ်လားနာခြင်းကိုရှင်းသားလို့ရှိရင်အာရောကြမန်ဆိုတာတတ္တဝါတွေမှာရှိတယ်တဲ့ငါမာတယ်ဆိုတဲ့မတိမတာရှိတယ်အဲ့ဒီမန်ကမကောင်းတာတွေကိုဖြစ်စေတယ်ကုသိုလ်တွေကိုမေ့လျော့စေတယ်အကုသိုလ်တွေကိုဖြစ်စေတယ် အဲ့ဒါနာခြင်းကိုစဉ်းစားခြင်းအဖြစ်မကောင်းတာတွေရဲ့အခြေခံဖြစ်တဲ့အဲ့ဒီအကုသိုလ်တရားတွေကိုဖယ်ရှားနိုင်လိမ့်မယ်အကုသိုလ်တွေကိုဖြစ်စေတဲ့အဲ့ဒီအရောကြမှန်ကိုဖယ်ရှားလိမ့်မယ်ကိုစဉ်းစားနည်းနည်းစဉ်းစားရင်ညော်နေစီမယ်အများကြီးစဉ်းစားရင်ပယ်နိုင်တဲ့အနေအထားကိုရောက်သွားမယ်အိုခြင်းနာခြင်းပြီးတော့ပါတော့သေခြင်းတဲ့ဟောဒီလိုနဲ့ခန္ဓာကိုယ်ကြီးကဘာလို့လဲသေရမှာနော်သေပြီဆိုတာနဲ့ပြီးပြီသေပြီဆိုကပြီးကြရတုံညအနတ္တာ ပုံပုံရေးထားတယ် သိပြီဆိုတာနဲ့ပြီးပြီတို့သူဘာကြီးဖြစ်နေနေပြီးသွားပြီတုံညဖြစ်သွားပြီပြန်စတစ်ကဟုတ်လားသိပြီဆိုတာနဲ့ပြီးပြီနော်တတိကြီးတဲ့သိပြီဆိုတာနဲ့မသားဖြစ်သွားတာစင်ရသားလည်းသိပြီဆိုတာနဲ့မသားဖြစ်သွားဘာမှအဲ့ချင်းကြတော့ထူးခြားတယ်လို့မရှိအောင်ဟုတ်လားပိုင်ဆိုင်တာတွေပတ်သက်တာတွေအကုန်လုံးအပြီးဆုံးထားခဲ့သိပြီဆိုတာနဲ့ပြီးသွားပြီသိပြီဆိုကပြီးကြရတုံညအနတ္တဟုတ်လား ကောင်းဆိုးနှဝပြုသည်မြမုတ်ချကိုနောက်ပါတယ်အဲ့ဒါနောက်နောက်ကွဲကြတော့ကံနဲ့တွဲကြတော့အဲ့ဒါလာလိမ့်မယ်ဟုတ်လားသေပြီဆိုတာနဲ့ပြီးပြီအဲ့ဒီသေခြင်းတရားကိုစဉ်းစားဟုတ်လားသေခြင်းကိုစဉ်းစားလို့ရှိရင်ဘာဖြစ်မလို့တဲ့ဇီဝိတမန်ကိုဖယ်ရှားနိုင်လိမ့်မယ်သို့မဟုတ်နေပါစေလိမ့်မယ်ဇီဝိတမန်ဆိုတာငါအသက်ရှင်သေးတယ်ဆိုတာကိုအကြောင်းပြုပြီးဖြစ်တဲ့အထင်ရောက်မှုသူလည်းမကောင်းတာတွေကိုဖြစ်စေတဲ့ကုသိုလ်ကိုမေ့စေတယ်ကောင်းတာတွေမေ့နေဆိုအဲ့ဒါကြောင့်သေခြင်းကသာအမှတ်ရကြည့်လိုက် တောက်လျှောက် automatic မကောင်းတာကိုကြောက်တယ်ကောင်းတာကိုအထုတ်ခြင်းစိတ်ထက်သန်လာတယ်ဒါပဲအကုစရာရှိတာလေဟုတ်တယ်မဟုတ်လားရသော်ဗျအကြောင်းအကျိုးလေးနဲ့ဟောတာနော်အိုချင်းစဉ်းစားရင်ပြိုရွယ်တဲ့အရွယ်ကိုအကြောင်းပြုဖြစ်တဲ့မန်အဲ့ဒါကိုဖယ်နိုင်တယ်နာချင်းစဉ်းစားရင်ကျမ်းမာရေးကိုအကြောင်းပြုဖြစ်တဲ့မန်ဖယ်နိုင်တယ်သိချင်းကိုစဉ်းစားလို့ရှိရင်ရှင်းသန်းနေတာကိုအကြောင်းပြုပြီးတော့ဖြစ်တဲ့မန်ကိုဖယ်နိုင်တယ်အဲ့ဒီဇီဝိတမန်ကနူးညံ့တယ်တိမ်မွေ့တယ် ဒီတိုင်းနေရင်ကိုယ့်ကိုရှိမှန်းတော့မသိဘူးဩစိတ်ကလေးနဲ့လှုပ်ပြီးတော့စဉ်းစားကြည့်တယ်မှာဒေဂာနီးလေးအနေထားလေးကိုစိတ်ကူးလေးနဲ့ရောက်ကြည့်စမ်းမှာငါနောက်နာရီပိုင်းလောက်နေရင်သေရတော့မယ်ဒါမှမဟုတ်ငါရက်ပိုင်းလောက်နေရင်သေရတော့မယ်ဒါမှမဟုတ်ငါကင်ဆာဖြစ်နေတာအာ၃လပဲခံတော့မယ်တဲ့စိတ်ကူးနဲ့စိတ်ကူးနဲ့အဲ့ဒီအနေထားမျိုးကိုရောက်ပြီဆိုရင်ကိုယ်စိတ်ဟာဘယ်လိုနေမလဲအမြဲတမ်းဘယ်ချိန်ကျမှသေမယ်မသိဘူးဆိုတဲ့ရှင်းတမ်းပဲဆိုတဲ့ရှင်းတမ်းနေတယ်ဆိုတဲ့စိတ်ကြီးနဲ့နေတာမျိုးနဲ့တူမလား မတူးနော်သေလူဖြစ်သွားပြီပေါ့နော်ကိုဟာပဲဖြစ်သွားပြီတော့သေလူဖြစ်သွားပြီဇီဝိတမန်ဘာဖြစ်တော့အများကြီးကြာသွားပြီလေဟာငါခဏနေသေရတော့မှာမန်ကြာတော့တော့ဘာဖြစ်တော့မဟုတ်တာမလုံးချင်တော့ကဲဆွေးကြပါစို့နောက်3လနောက်နေကိုကသေရမယ်ဒါမှမဟုတ်နောက်9ရက်နေသေရမယ်ဆွေးကြပါစို့ဟာမင်းဟိုဇူကဘလူတွေပြောနေတာခါတိုင်းလိုစိတ်တူအောင်မလားဘယ်တူတော့မလို့သူ့သူဘာပြောပြောကိုကခဏနေသေရတော့မှာလေဘာဖြစ်တော့ဇီဝိတမန်မရှိတော့တဲ့အတွက်ကြောင့်ဇီဝိတမန်နဲသွားတဲ့အတွက်ကြောင့်ဘာဖြစ်သွားတာတော့ လူကနူးညံ့သိမ်မွေ့သွားတယ်ကောင်းကောင်းခြင်းစိတ်ပေါက်လာတယ်မကောင်းတာကိုကြောက်သွားတယ်သဘောပေါက်လားမသိဘူးဒါကြောင့်အိုခြင်းနာခြင်းသေခြင်းစဉ်းစားတန်ဖိုးဖြတ်လို့မရဘူးအကျိုးရလကပြီးတော့ပါလို့ကွဲခွာခြင်းနဲ့ဟောကိုယ်အတိုက်မြုံလေးကိုလူတွေကအလွန်ခင်တွဲရနော်အမြဲတူတူနေရမှာလားဘလောက်ချစ်ချစ်သူကလည်းဘလောက်ချစ်ချစ်ကိုကလည်းသူ့ကိုဘလောက်ချစ်ချစ်အခိုက်အတန့်ပဲလေပြီးပြီဆိုတာနဲ့သူလည်းဘယ်ရောက်တော့မှမသိဘူးကိုလည်းဘယ်ရောက်တော့မှမသိမှာမဟုတ်အဲ့ဒီအခြေအနေကိုစဉ်းစားကြည့်တာ လောက်ကိုကအတိပ္ပယ်မဲ့အတိပ္ပယ်မဲ့အတွေးတွေနဲ့အချိန်ကုန်တယ်ဆိုတာကိုပေါ်လွင်လာလိမ့်မယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဆောဖေကကွဲကွာရလိမ့်မယ်ခွဲခွာရလိမ့်မယ်ဘလို့မှဒါကိုဦးဇင်းတို့ရှောင်လွဲလို့မရဘူးကာကွယ်လို့မရဘူးဘဝဟာဒီတိုင်းပဲဒီအမှန်တရားကိုဦးဇင်းတို့မျက်ခြေမပြတ်ရဘူးနော်အဲ့ဒါကိုစဉ်းစားလို့ရှိရင်ဘာဖြစ်မှာတော့ ਨੇ အဲ့ဒါကိုစဉ်းစားလို့ရှိရင်အချင်းချင်းရဲ့အပေါ်မှာမမောတွေ့တာတဲ့ဆန္ဒရာဂကိုဖယ်နိုင်တယ်တဲ့လောဘပေါ့နော်အဲ့ဒီဆန္ဒရာဂမကောင်းတာတွေကိုဖြစ်စေတတ်တယ် ဒါကြောင့်ကွဲကွာခြင်းကိုစဉ်းစားရင်ဆန္ဒတာကနည်းသွားမယ်သို့မဟုတ်ဖယ်ရှားနိုင်တယ်။အိုနာသေးကွဲပြီးတော့ပါလာတော့ကန္နတွဲတယ်။ကန္နတွဲဆိုတာကုပြုထားတဲ့ကောင်းတဲ့ကံမကောင်းတဲ့ကံတနည်းအားဖြင့်ကိုယ်တန်တန်မှာဖြစ်သွားတဲ့ကောင်းတဲ့စေတနာမကောင်းတဲ့စေတနာဟုတ်လား။အဲ့ဒီစေတနာနှစ်ရက်ရဲ့ကောင်းကျိုးဆိုးကျိုးကိုဦးဇင်းတို့တွေကရှောင်လို့မရ။လုံမိပြီဆိုရင်တော့ဒီအကျိုးရလက်ကိုဦးဇင်းတို့သိမ့်ပေးရလိမ့်မယ်။ကြိုက်ကြိုက်မကြိုက်ကြိုက်ရွေးချယ်ခွင့်မရှိဘူး။ အဲ့ဒီအမှန်တရားကိုစဉ်းစားမှာနော် ကောင်းဆိုးနှဝပြုသည်မြမုတ်ချကိုနောက်ပါဘယ်နာမှထားခဲ့လို့မရဘူးအဲ့ဒါမြဲကပ်ပါနေကျန်တာတွေကတော့ပြီးရင်ထားခဲ့ရမှာသေပြီဆိုကပြီးကြရတုံညအနတ္တာအကြောင်းကံကုန်အလုံးစုံအကုန်ထားခဲ့ပါတယ်အကြောင်းတရားကုန်တဲ့နေ့ဘာကြီးပဲဖြစ်နေနေထားခဲ့ပါဠိမှာယူသွားလို့မရဘူးထားခဲ့လို့မရတာကဘာလဲကောင်းဆိုးနှဝပြုသည်မြမုတ်ချကိုနောက်ပါတယ်ဟုတ်လား ဘယ်နှမျိုးလုံးစဉ်းစားရမှာ၅မျိုးနော်အိုနာတိကွဲကံနှစ်တွဲအမြဲနေတိုင်းရှုအဲ့ဒီကံနှစ်တွဲကိုစဉ်းစားရင်ကောင်းကံမကောင်းကံရဲ့အကျိုးပေးကိုငါရှောင်လို့မရဘူးလို့စဉ်းစားရင်ဒူးဆိုင်မှုတွေဒါတိုင်းနှဲသွားမယ်တဲ့အကျိုးရလက်ကိုတခါတည်းပြရနော်မြတ်စွာဘုရားဒါကြောင့်စဉ်းစားဟုတ်လားအဲ့ဒါအဲ့ဒီတုတ်တန်ရဲ့နောက်ဆုံးပိုင်းမှာအဲ့ဒီ၅မျိုးကိုစဉ်းစားရင်ယဟန္တာတောင်ဖြစ်နိုင်လေလို့ဟောတယ်အဲ့ဒါလေးကိုလည်းဦးဇင်းကဏီကုန်းကျုပ်လေးပြောခြင်းတယ် ဟုတ်လားအဲ့ဒီ၅မျိုးစဉ်းစားတာကိုပေါ့အတွက်မှာဆိုလို့ဟုတ်လားဘလို့ဒီဟောတာအောင်ဆိုတော့တန်ယောဇနာနိတပ္ပတောပဟိယန္တိဒီအိုနာတေကွဲကံတဲ့တွဲကိုစဉ်းစားလို့ရှိရင်တန်ယောဇဉ်တွေအကုန်လုံးကိုဖယ်ရှားပစ်လိုက်နိုင်တယ်အနုတရာပြန်တီဟွန်တီအနုတရာတွေအကုန်လုံးကုန်ခန်းသွားလိမ့်မယ်ဒါပေမဲ့ तू ကရှေ့နားမှာစကားလေးတွေရှိသေးတယ်ဘုံဘွားကြော်ပြီးတော့ပြောလိုက်တာ तू ကညံကိုထက်အောင်လုပ်ရတယ်ဘယ်လိုလုပ်ရအောင်ဆိုတော့ဒီအိုနာတေကွဲကံတဲ့တွဲကိုစဉ်းစားတဲ့နေရာမှာ ကိုတယောက်တည်းအဲ့လိုဖြစ်နေတာလို့စဉ်းစားတဲ့အနေအထားကနေပြီးတော့အော်ငါတယောက်တည်းဒီလိုဖြစ်နေတာမဟုတ်ပါလားအားလုံးဒီလိုဖြစ်နေတာပါလားလို့တလောကလုံးရဲ့အပေါ်မှာ ဖြစ်နေတဲ့အဲ့ဒီအမှန်တရားကိုမြင်အောင်ကြည့်ရငါမှဖြစ်နေတယ်ဆိုတဲ့အမြင်နဲ့မကဘဲနဲ့သူ့မှာလူတိုင်းမှာဖြစ်နေတယ်လို့မြင်ရမယ်သဘောပေါက်လားမသိဘူးဘုံပြောတာဘုံဘုံတို့ကအတ္တကြီးရယ်လေအတ္တကြီးတော့ကိုเจ้าကိုပဲမလုပ်နေတော့ နော်စဉ်းစားပြီဆိုရင်လဲအော်ငါအိုအောင်မယ်ငါနာအောင်မယ်ငါတယောက်တည်းပဲမလုပ်နေတော့စဉ်းစားမိနေတယ်တကယ်တမ်းအဲ့လိုဖြစ်တင်လားဖြစ်တင်ဘူးကိုတယောက်တည်းအိုမနာမတေမဟုတ်လားဘယ်မှာတော့ပွားရတဲ့လူတိုင်းမလုပ်မတော့အိုရလိမ့်မယ်နားလိမ့်မယ်တေးရလိမ့်မယ်သူတို့လည်းခွဲရလိမ့်မယ်သူတို့လည်းသူတို့လုပ်ထားတဲ့ကံရဲ့အကျိုးရလက်ကိုရှောင်လို့မရဟောစဉ်းစားတော့ဒီဥစ္စာဟုတ်လားဒါကြောင့်ညံထက်လာတယ်ဆိုတာဘယ်နည်းနဲ့ထက်လာတော့အားလုံးရဲ့ပုံမှာ ဒီအမှန်တရားကိုမြင်လာတဲ့အနေအထားမျိုးကိုဒါညံထက်လာတာသဘောပေါက်ရဲ့လားဒါကြောင့်အိုနာတိခွဲကံတဲ့တွဲကိုစဉ်းစားတဲ့နေရာမှာဘုံဘုံတို့တွေဟာကိုယ်တဘဝကိုယ်တခန္ဓာနဲ့စဉ်းစားတာနဲ့လုံလောက်လားမလုံလောက်ဘူးတလောကလုံးမှာပေါင်းပြီးစဉ်းစားရပဲဟုတ်လားအဲ့ဒါလည်းပဲနော်အပေါ်ယံတွေးကြည့်ရင်လည်းစိတ်ကိုတတ်တာမှုအများကြီးဖြစ်စေတယ်ယောဂဖြစ်နေတယ်တချို့ဆိုရင်အမြင်ကဘလောက်ထိကျင်းတော့ဆိုတော့မလီငါမှဖြစ်ရလေခြင်းဘလောက်ညံတော့တော့တကယ်တော့သူ့မှာဖြစ်တာလား ဘယ်ဟုတ်မှာတော့အကုန်ဖြစ်နေတာလေဟောတချို့ဆိုဆိုဝါဝါ accident တွေဖြစ်ပြီးတော့သေတယ်ဟောပြောကြပြီအဲ့နာမှာလည်းသူတယောက်ပဲဖြစ်တယ်လို့လို့ဖြစ်နေတာကိုငါတို့မှဖြစ်ရလေချင်းကန်ဆိုးလိုက်တာတကယ်တော့အဲ့လို accident ဖြစ်တာရောသူတယောက်ဖြစ်တာလားဓာတ်ထုတ်ခံရတာသူတယောက်လားအပင်မောကျတာသူတယောက်လားအများကြီးပဲလေဟုတ်တယ်မဟုတ်လားနီးမျိုးစုံနဲ့တတ္တဝါတွေဟာပျက်စီးနေကြတာကိုတယောက်တည်းဖြစ်တာကိစ္စမဟုတ် ။ဒါကြောင့်အများအားလုံးဒီလိုဖြစ်နေတာလို့စဉ်းစားခိုင်းတဲ့မြတ်စွာဘုရားရဲ့နိလန်းဟာဘလောက်ခစ်မိပြီးတော့ပြည့်စုံတယ်လဲဆိုတာစဉ်းစား။ဟုတ်လားဟိုတလောကအောက်ဆိုးဆရာတော်ဟောတာဘုံဘုံသဘောကျတယ်။အနတ္တနဲ့ပတ်သက်ပြီးတော့ဆရာတော်ပြောတာလေ။အစင်မပြေမှုတစ်ခုခုဖြစ်ပြီဆိုရင်ကို့မှာသာလေဒါမျိုးဖြစ်နေတာလို့မစဉ်းစားပါနဲ့တဲ့။ကို့လိုဖြစ်နေတဲ့လူတွေအများကြီးလို့စဉ်းစားရမယ်။အတ္တဆိုတာကိုပေါ့နော်။အနတ္တဆိုတာအလုံးကိုမျှပြီးတော့စဉ်းစားတဲ့အနေအထားမျိုးလို့ဆရာတော်အဲ့ဒီမှာအတိပ္ပယ်ဖွင့်လို့တဲ့သဘောရှိတယ် တေချာတာတော့အဲ့လိုစဉ်းစားလိုက်တာနဲ့စိတ်ကအထိုက်လျောက်ပါဖြစ်သွားတော့ပေါ့သွားတာကိုဒုက္ခတွေဟာနော်ကွဲကြည်သွားတယ်လို့ဖြစ်သွားတယ်နော်ခွဲဝေပေးလိုက်ရတယ်လို့မျိုးတောင်ဖြစ်သွားဘယ်သူမှတော့ယူလိုက်တာတော့မရှိဘူးပေါ့ဒါပေမဲ့ကိုယ်စိတ်ထဲမှာငါမှဒီလိုဖြစ်ရလေခြင်းဆိုရင်ဘာဖြစ်လို့ကြက်နေပြီလေးနေပြီတကယ်တမ်းအဲ့ဒါဟုတ်ကောဟုတ်သလားဘယ်ဟုတ်မတော့ကိုလိုဖြစ်နေတဲ့လူတွေပါအပုံကြီးလေအဲ့လိုစဉ်းစားလိုက်တာနဲ့အမှန်တရားကိုစဉ်းစားလိုက်ရာရောက်တဲ့အတွက်ကြောင့်စိတ်ကလည်းဘာဖြစ်သွားတော့အကျိုးရလက်အနေနဲ့ဆင်းရဲနေတော့တာချမ်းသာမှုဖြစ်သွားတာဟုတ်လား ဒါကြောင့်မြတ်စွာဘုရားဒီဒေသနာနဲ့အဲ့ဒီအောက်ဆို့ဆရာတော်ရဲ့စကားကိုရှင်းပြီးတော့စဉ်းစားကြည့်ခုမြတ်စွာဘုရားအိုနာသေးခွဲကံတွဲကိုစဉ်းစားတဲ့နေရာမှာတူတဲ့တယောက်တည်းကိုစဉ်းစားနေတလောကလုံးဒီတိုင်းဖြစ်နေတာအဲ့ဒီကြတဲ့မှာညံဘာဖြစ်သွားတော့ကြီးသွားနော်အဲ့ဒါမြတ်စွာဘုရားအဲ့ဒီမှာနော်လမ်းကြောင်းပေါ်ရောက်သွားတယ်ဆိုတဲ့အသုံးလုံးလေးပါဟောရအဲ့ဒီမှာလမ်းကြောင်းပေါ်ရောက်သွားတယ်အဲ့ဒီလမ်းကြောင်းကိုညားလာအောင်ပွားပြီးဆိုရင်ခုနပြောတဲ့တန်ရောဇနာတိတပတ်တော်ပြည်ရင်ဒီတန်ရောဇင်ကုန်လုံးကုန်သွားမယ် အနုတရားပြန်တည်ဟွန်ဒီအနုတရားအလုံးကုန်ခန်းသွားမယ်လို့အဲ့လိုမြတ်စွာဘုရားဟောတာဟုတ်လားအဲ့တော့ဘုံဘုံပြောနေတာကဟောနောက်ဆုံးအဆင့်အမြင့်ဆုံးအမြင်ပေါ့ဟုတ်လားအဲ့ဒါပါလေမြေခွေးစိတ်ဓာတ်အနေထားကနေရှင်သေးစိတ်ဓာတ်အနေထားကိုတက်ရမှာဘုံဘုံတော့ပုံမှန်တိုင်းဆိုရင်တော့ဘယ်စိတ်ဓာတ်နဲ့သွားတာတော့မြေခွေးစိတ်ဓာတ်နဲ့သွားတာနောက်အခုပြလိုက်တဲ့ခဲတို့ဒုတ်တို့လောက်ပဲဒုက္ခရဲ့လက်သေးတည်းခံလို့ထင်းနေတာဟုတ်လားအဲ့ဒါအဲ့ဒီဒုက္ခဘယ်ရလာလဲလို့ဘုံဘုံတို့ကမကြည့်မိဘူး ဒုက္ခရဲ့လာရာနော်တကယ်အဓိကအကြောင်းတရားကိုမြင်အောင်ကြည့်ရမယ်ဒီအဓိကအကြောင်းတရားပါတော့ဒီခန္ဓာကိုယ်ကြီးပဲဟုတ်လားပို့ပြီးတော့အကြောင်းတရားကိုတိတိရှာပြရင်ဒီခန္ဓာကိုယ်ကြီးဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့လောဘပေါ့လောဘမကင်းလို့ဒီခန္ဓာကိုယ်ဖြစ်တယ်ဒီခန္ဓာကိုယ်ဖြစ်လို့ဒီခန္ဓာကိုယ်မှာဒုက္ခမျိုးစုံတွေ့ရတယ်အဲ့တော့ဒီတကယ်အဓိကလက်သေးတဲ့ခံဒုက္ခရဲ့အကြောင်းတရားကိုပြပါဆိုရင်တော့ဘာကိုပြရမှာတော့လောဘကိုပြရမှာနော်ဟုတ်လားဒါကြောင့်ဒီလိုဒုက္ခနဲ့ကြုံနေတဲ့အချိန်မှာ ဒုက္ခကိုနည်းအောင်လုပ်မယ်ဒုက္ခကိုပြည်လဲအောင်ရင်ဆိုင်မယ်ဒါတွေလည်းလုပ်ရမှာပါမလုပ်ရဘူးလို့မဆိုလိုဘူးတိုးတော့ဘယ်ထိတော့သွားရမှာတော့ဒီဒုက္ခတွေလုံးဝငါလွတ်သွားအောင်လွတ်မြောက်သွားအောင် ချုပ်ငြိမ်းသွားအောင်လုံမဟဲ့ဆိုတဲ့အနေအထားမျိုးအ ਨੇ ဆုံးအဲ့ဒီစိတ်အဲ့ဒီမျိုးစီလေးလောက်တော့ချနိုင်ဖို့လိုမယ်ပေါ့သဘောပေါက်လားဘုံပြောတာပေါ့အဲ့လိုလှုပ်ချင်တယ်ဆိုရင်တတိပဋ္ဌာန်တရားကိုပွားရမယ်တတိပဋ္ဌာန်တရားနဲ့တွဲဖက်ပြီးတော့အမြဲမပြတ်စဉ်းစားဆင်ခြင်ရမယ့်အရာဘယ်နှမျိုးတော့၅မျိုးနော်အိုနာတေကွဲကန္တတွဲအမြဲနေတိုင်းရှု ဟုတ်လားဒါကိုရှုခြင်းအပြင်အကုသိုလ်ရဲ့အကြောင်းတရားမန်တွေကိုဖယ်ရှားနိုင်မယ်ကုသိုလ်တွေမေ့နေတဲ့အနေအထားတွေရောကြသွားမယ်ဆက်လက်ပြီးတော့ငါရင်ဖြစ်နေတာမဟုတ်ဘူးအလုံးမဒီလိုဖြစ်နေတာလို့စဉ်းစားရင်နောက်ဆုံးဉာဏ်တွေအဆင့်ဆင့်မြင့်ပြီးတော့မဉဏ်ဖုန်ဉဏ်တောင်ရနိုင်တယ်အဲ့ဒီထိသွားတာနော်ဟုတ်လားအဲ့တော့ဘုံဘုံတရားဟောတာတဏှာကြီးတောင်ကျော်သွားပြီဟုတ်လားပြောပြီဆိုရင်လည်းလိပ်ပတ်လေယုံလေးတော့ပြောမှာဟုတ်လားအဲ့တော့ဘုံတို့ပြောခဲ့တာလေးတွေအစီအစဉ်တရားရှိရင်နော်ဒီမှာ ဟုတ်လားပထမဘာပြောတော့အကြောင်းအကျိုးလောကကြီးကိုဖြစ်ရှင်တိုင်းဖြစ်တာမဟုတ်ဖြစ်เสียအကြောင်းရှိအောင်လုပ်ထားရင်ဖြစ်မယ်မဖြစ်ခြင်းဘူးဆိုရင်လည်းမဖြစ်အောင် ဖြစ်เสียအကြောင်းတရားတွေကိုမလုံနိုင်ပေါ့ဟုတ်လားအဲ့တော့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပြောတော့ကျမ်းမာရေးရဲ့အဓိကအကြောင်းတရားပြည့်စုံခြင်းရဲ့အကြောင်းတရားပါတော့တပ္ပါယဖြစ်အောင်နေတတ်ဖို့အဲ့ဒါပြည့်စုံပံအကြောင်းတရားအတိတ်အကြောင်းတရားပါတော့သူများကိုမနှိပ်စက်ဖို့မညှဉ်းဆဲဖို့တဏှာကရုဏာရှိဖို့ဟုတ်လားဆက်ပြီးတော့ဒီကိုဗစ်ကာလမှာကျမ်းမာရေးလည်းအရေးကြီးတယ် တပြိုင်တည်းထဲမှာစိတ်ချမ်းသာဖို့လည်းအရေးကြီးတယ်ကျမ်းမာရေးနဲ့ချမ်းသာခြင်းဟာဆက်ဆက်နေတယ်ဆိုတာပြောရင်တော့အဲ့ဒီကျမ်းမာချမ်းသာခြင်းတရားတွေနဲ့ပြည့်စုံဖို့အတွက်ဘုန်းဘုန်းတို့ဟာအကြောင်းတရားတွေကိုဘာလို့မလို့ပြင်ရမယ်အဲ့ဒီအကြောင်းတရားတွေဘာတော့ကံစေဥတုအာရဟုတ်လားကံအကြောင်းတရားကိုပြင်ဖို့အတွက်ဘုန်းဘုန်းဘာပြောရတော့ဗုဒ္ဓနုတ္တိနဲ့မေတ္တာတရားစေနာကောင်းတွေဖြစ်ထွန်းဖို့အတွက်အလုတ်ကောင်းတွေမှာအလွန်အဆင့်မြင့်တဲ့အလုတ်တွေပေါ့နော် ဟုတ်လား စိတ်ကိုပြင်ဖို့အတွက်ဘာလုပ်မလို့စိတ်ကိုဆင်းရဲစေတဲ့တုန်လှုပ်စေတဲ့လောဘဒေါသမောဟတရားတွေဝင်မလာအောင်တတိနဲ့ထင်ရမယ်စိတ်ကိုခိုင်မာအောင်လုပ်ရမယ်ဟုတ်လားဥတုနဲ့အာဟာရကြတော့ကျဲတယ်နော်အပူအေးမြအောင်နေမယ်အစာအသောက်တင့်တယ်လျောက်ပတ်အောင်စားတက်တောက်တဲ့ရမယ်ဟုတ်လားနောက်ဆုံးအနေနဲ့ဒီမှာပညာရှင်တွေရဲ့နီလန်းတွေကိုလည်းဘုံဘုံတို့ရှောင်လို့မရဘူးလောက်ရမှာဟုတ်လားဘာလို့ရမှာတော့လက်ဆေးရမယ်မတ်တက်ရမယ်အပေါင်းဖော်တွေလူစုလူဝေးတွေကိုတက်နိုင်တယ်ဗျာ ရှောင်ရမယ်ဟောရှောင်လို့မရတဲ့အနေအထားကြုံလာရင်လည်းစီလေးကန်းလေးနဲ့ကိုယ့်ကိုကာကွယ်မှုအပြည့်နဲ့နေရမယ်ကိုဘက်ကဘယ်သူမှမျက်နှာလိုက်မှာမဟုတ်ဘူးနော်ကိုအနေထိုင်မတက်တာဒီပင်လင်ဒါကိုကန်ဆိုးတာပဲလေကိုအလုတ်ကဆိုးတာကိုကောင်းကောင်းမှမလုတ်တာကန်ဆိုးတယ်ဆိုတာငကိုတုံးကဆိုးခဲ့တာကိုပြောတာပြောတာကြီးရဲ့လို့ထင်မနေနဲ့ငကိုတုံးကဆိုးခဲ့တာလဲဒီထဲမှာအကျုံးဝင်တယ်တချို့ငကိုတုံးကမဆိုးဘူးအခုကိုဆိုးနေတာရှိတယ်ဟုတ်လားကောင်းကောင်းမလုပ်ဘူးဆိုရင်ဒါဘာဖြစ်ပြီတော့အလုတ်ဆိုးတာပေါ့အလုတ်ဆိုးကန်ဆိုးတာကန်ဆိုးရင်ရလက်ဆိုးမှာနော် ဟုတ်လားအဲ့မှာတယောက်တည်းနေဖို့စိတ်ဝင်စားဖို့ဗာလေးပြောလိုက်တော့တယောက်တည်းမြန်ကင်းအောင်နိုင်မယ်ဆိုရင်တစ္ဆာလေးပါအမှန်တရားကိုတောင်းသိနိုင်တယ်လူရတဲ့သိပြီးတော့မပြောနဲ့နော်ဟိုကလေးတွေပြောလို့ပြောရဆိုခစ်ကြီးကသိကောင်းတာမဟုတ်ဟုတ်လားလူရတဲ့သိပြီးတော့မပြောနဲ့နော်ခစ်ကြီးကသိပြီးတော့ကောင်းတာမဟုတ်ဟုတ်လားလေတွေကတောင်ကူးနိုင်တယ်ဟုတ်လားဒါကြောင့်ဖြစ်လို့ရှိရင်တော့ခက်ခွာခွာနေပေါ့နော်လူချင်းခွာပါဘာချင်းတော့နေရမှာတော့နှလုံးသားချင်းတော့နေရမှာဟုတ်လားအဲ နောက်ဆုံးဒီကိုဗစ်ကာလမှာအမျက်ထုတ်ဖို့အကောင်းဆုံးအမြင်အကောင်းဆုံးအတွေးအကောင်းဆုံးအလေ့အကျင့်ဘာပြောတော့ဘုံဘုံဒုက္ခတော်ထဲမှာနေတာဒုက္ခဘုံထဲမှာနေတာဒုက္ခလွတ်အောင်ရှောင်လို့ခန္ဓာလက်ရှိနဲ့ဒုက္ခနဲ့မတွေ့ကျင်ပါဘူးဆိုလို့မရအောင်ခန္ဓာလက်ရှိနေတယ်ဆိုရင်တော့ဒုက္ခတွေ့ရမှာနော်အတွေ့ကျင်မှုဟိဆိုရင်တော့ဒီခန္ဓာချုပ်ငြင်းအောင်လုပ်ရမယ်ဒီခန္ဓာဖြစ်ခြင်းရဲ့အကြောင်းတရားလောဘကိုပယ်တတ်နိုင်အောင်ကြိုးစားရမယ် ရှင်သေးစိတ်ဓာတ်မွေးရမယ်ပေါ့နော်မြေခွေးစိတ်ဓာတ်နဲ့တင်ရက်နေလို့မရဘူးအဲ့တော့အကောင်းဆုံးလုပ်ကဘာလဲလို့မေးရင်တတိပဋ္ဌာန်အလုပ်ဝိပဿနာအလုပ်ဟုတ်လားတွဲဖက်ပြီးတော့အမြဲတမ်းစဉ်းစားဆင်ခြင်တဲ့အလုပ်ကဘာလဲအိုနာသေးကွဲကန့်တဲ့တွဲအမြဲနေတိုင်းရှုဟုတ်လားဒါပြောခဲ့တဲ့စကားအားလုံးရဲ့ပါလေအနှစ်ချုပ်ပေါ့နော်ဟုတ်လားနောက်တစ်ပိုင်းမှာတော့ဘုန်းဘုန်းတို့ဗာပြောခြင်းတုံးဆိုတော့ဒီကိုဗစ်ကာလမှာယောဂဝေဒနာဟိုတက်တာအောင် ဘယ်လိုလုပ်မလဲဆိုတာကိုမြတ်စွာဘုရားကိုတော်တိုင်ဒါတိုင်ဟောခဲ့တဲ့တုတ်တန်လေးတွေကိုရှုပြီးတော့ပြောရင်တာပေါ့နော်ယောဂာနဲ့နော်ရင်ဆိုင်လာရပြီဟေ့ဆိုရင်ဘယ်လိုလုပ်မလို့တတ်နိုင်သမျှယောဂာနဲ့မတွေ့အောင်တော့နေတာပဲနေတဲ့ကြားထဲကလည်းအခက်မသိရင်တွေ့နိုင်သေးတာပဲဒီကိုဗစ်နဲ့မတွေ့လည်းပဲခန္ဓာကိုယ်ကြီးကနာမှာပါစိတ်ချအဲ့ဒါဟုတ်လားသူ့တခုတည်းသွားကြောက်နေလို့မကြည့်ရှုံဘူးဟုတ်လားတစ်ချိန်ကျရင်ဘာလုပ်ရမှာတော့နာမှာပဲလေဟုတ်တယ်မဟုတ်လားအဲ့လိုနာလာပြီဟေ့ဆိုရင်ဘလို့နေဘလို့ထိုင်မလဲဘလို့စဉ်းစားမလဲအဲ့ဒါမျိုးဆိုပါဗျာ သင်ပေးထားတာလေးအဲ့ဒါဘုံဘုံသုတ်တန်လေးတွေသုံးဘုတ်လောက်အနှစ်ချုပ်ပြီးတော့ပြောမယ်လို့စိတ်ကူးထားတယ်ဟုတ်လားအဲ့ဒါလေးတွေမှာတွဲဖက်ပြီးတော့နားထောင်ရင်တော့ပို့ပြီးတော့နော်ပြည့်စုံတယ်လို့ဖြစ်သွားမယ်ပေါ့နော်အဲ့ဒါဒီပထမပိုင်းကိုတော့ဒီလောက်နဲ့ပဲဘုံဘုံတို့အဆုံးသတ်ကြအောင်နော်ဒါကြောင့်ပြုလို့အထုတ်ထားကြတဲ့ကုသိုလ်ကောင်းမှုအစုသူတို့ရဲ့အစွမ်းတတည်ကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပူညာမျက်နှိပ်ပံကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟု ပတ္တနာအောင်ရှုပြုကြကုန်ရာတည်း